တရားစကားစတင်ပြီးတော့ပြောသွားပါတယ်ဒါနပြုတဲ့အခါလူကံပုဂ္ဂိုလ်တွေပေါ်မှာအကျိုးစီးပွားလူလာတဲ့သဘောမျိုးပူဇော်တဲ့အနေသဘောမျိုးပါပြီးတော့ထက်တန်းကြကြပြုတတ်တဲ့ပုဂ္ဂိုလ်တွေဟာဒါဒါနကိုစနစ်တကျလုပ်တတ်တဲ့ စုရှင်ခေါ်တာပေါ့လေဒါရကောတတ္တိတုဤကာဏဟိတိဇာဇယောပုရိသပုဂ္ဂလောဆိုတာသောပရိတံစိန်တတိပရိတံဝါတန္တကခရတိတိအဋ္ဌာဏမေတံဆိုတာပဲကျန်ကံများမှာပြပါတယ် စနေတကြတတန်းစားဒါနပြုတတ်သည်ပြုတတ်တဲ့ပုဂ္ဂိုလ်ဟာတတ္တဝါတွေအပေါ်မှာတကယ်အကျိုးစီးပွားလိုလားပါပြီတဲ့ချမ်းသာစေခြင်းနဲ့မေတ္တာထက်မစင်ရစေခြင်းနဲ့ကရုဏာဓာတ်စင်ရကိုပယ်ရှားလိုတဲ့ကရုဏာဓာတ်တတိမေတ္တာကရုဏာရင်ခံပြီးတော့ သူစွန့်နိုင်တယ်မြတ်ဆောင်ရွက်တဲ့အပေါ်မှာအာရကျေနပ်ဝင်တာတဲ့မုရိဒတတ်ဒါကြီးပါတယ်အဲဒါဤကဏ္ဍစိတ္တိဇာတရောဆိုတာဒါပြောတာပဲတကယ်ကိုအကျိုးစီးပွားလိုလားတဲ့စိတ်စိတ်ဓာတ်တဲ့စိတ်ဓာတ်ရှိသွားပြီအဲဒါတကယ်အကျိုးစီးပွားလိုလားတဲ့စိတ်ဓာတ်ရှိသွားတော့မိမိရဲ့ကိုယ်နှုတ်ပြောကကြောင့် အဖက်သားပုဂ္ဂိုလ်ကြီးကိုယ်ဆင်းရဲစိတ်ဆင်းရဲဖြစ်စေတတ်တဲ့ညှဉ်းပန်းနှိပ်စက်မှုမျိုးဒါမလုပ်တော့ဘူးလုပ်တယ်ဆိုတဲ့ဟာဒီအကြောင်းမဆိုင်နိုင်တော့သူတို့ရဲ့အသက်ကိုတပ်ဖြတ်တယ်ဆိုတဲ့ဟာဒါမဖြစ်နိုင်တော့ဘူးဒါတော့တကယ်ကျိုးစည်းဝါလိုလားတယ်ဆိုတဲ့ကူကဒီမှာသာနာစိတ်ရှိသွားပြီလေ သန္နာစိတ်သန္နာစိတ်လူသားဆန်တဲ့စိတ်ဓာတ်မျိုးရှိသွားပြီ။ဒီစိတ်ဓာတ်မျိုးရှိသွားတော့ဒီဆုံးတရားသူပိုင်ပစ္စည်းကိုမတရားယူဖို့ကျုံးလာရင်ဓမ္မကျိုးရှိရှိတော်မတော်ဆိုတာပေါ့လေ။ချိန်ဆတဲ့သဘောလေးကြီးကလည်းအလိုလိုပေါ်လာတတ်တယ်။ အဲဒီလိုပေါ်လာတဲ့အခါမှာမိမိမတရားယူမဲ့ပစ္စည်းပိုင်ရှင်ရဲ့နေရာမှာသူကနေကြည့်လိုက်တယ်နေကြည့်လိုက်တော့ဒါကိုယ်တိုင်မခံနိုင်ဘူးကိုယ်ကတရားရှိလို့မေတ္တာကရုဏာရှိလို့ကျင့်တတ်ပြီးတော့ပြေးတဲ့ဟာကတော့ဒါပစ္စည်းပေါ်မှာအတွေ့အတာမရှိဘူးလေသရမေတ္တာကရုဏာ ဒါအခြေခံရှိနေပြီကိုဒီပြင်လောကကြီးနဲ့ရှိလို့ခင်လို့ဒီလိုပေးတာတွေလည်းရှိပါတယ်ဒါကျဉ်းတ်နေပြီကျဉ်းတ်လို့ပေးတာကတော့ဘာမှပြောစရာမရှိဘူးအဲ့ဒါမကျဉ်းတ်ဖဲနဲ့လာရောက်ပြီးတော့မတရားအဲယူမယ်လေယူမယ်ညာယူမယ် နိုင်တဲ့စီးနေပေါ်ဒီတိုက်ခိုက်ယူမယ်ဆိုလို့ရှိရင်တော့ဒါတော့ဒီနေ့မှမဟုတ်ဘူးအဲ့ဒီပုဂ္ဂိုလ်ရဲ့နေရာမှာကိုယ်ကနေကြည့်လိုက်တဲ့အခါမှာဘယ်တော့မှမကျင်တတ်ဘူးတန်ဖိုးရှိတဲ့ပစ္စည်းမဆိုထားနဲ့တန်ဖိုးမဲ့ကိုယ်ပိုင်ပစ္စည်းလေးတောင်မှမတရားယူမယ်ဆိုရင်မကျင်တတ်နိုင်ဘူးဒါကိုယ်တိုင်အဲ့ဒီပုဂ္ဂိုလ်ရဲ့ပိုက်ခြင်းရဲ့နေရာမှာနေကြည့်လို့ မကျေနပ်နိုင်ဘူးဆိုလို့ရှိရင်ဒါမတရားဘူးပဲအဲဒါမတရားဆောင်လိုက်ရတာပဲမတရားတွေကသွားလို့လို့ရှိရင်သူ့ကာကရှင်ကိုရှင်ရဲ့စိတ်ရှင်ရဲ့အကြီးအကျယ်ဖြစ်သွားနိုင်တယ်လေဒါပဲဒါကဗုဒ္ဓဘာသာဝင်မှလိုက်နာရတဲ့စိတ်ခံမှုတရားမဟုတ်ပါဘူးလူတိုင်းလူတိုင်းလိုက်နေရမှာပါ ခြားခရစ်ယာန်ဘာသာဝင်တွေရောမွတ်စလင်ဘာသာဝင်တွေရောဟိန္ဒူဘာသာဝင်တွေရောပြီးတော့ဘာသာမဲ့ရုပ်ဝါဒီပုဂ္ဂိုလ်တွေလည်းပဲသူတို့လည်းပဲလူသားဆိုတော့လူသားပြီးပြီလူသားဆန်ဆန်ရှင်းသုံးကြရမှာသန္တာစိတ်ရှိရမှာသန္တာစိတ်မဲ့ပြီးတော့ရရဆက်ဆက်မညာပတာပြုမှုပြီဆိုလို့ရှိရင်လူကျင့်ဝတ်တွေပြည့်ပြီးတော့ ရှိရဒုက္ခကြီးရောက်ဖို့ဒါသိကြနေတာပဲဟောဓမ္မရှောင်ကျင်လိုက်တယ်ဘယ်လိုကောင်းမလဲဓမ္မရှောင်ကျင်ရတဲ့လက်အတ္တိနာဒါနာဝေရမဏိဆိုတာပါသူပိုင်ပစ္စည်းမတရားယူခြင်းမှရှောင်ကျင်တဲ့အလုံးတဲ့ဒါကောင်းတဲ့အလေးပဲဘယ်လိုကောင်းလဲဒါသီလပဲမနာကောင်းတာတချို့လူတော့တူပါရဲ့ ဒါပေမဲ့လို့သူများပြည့်စီလိန်နာညာတာကောက်ကြည့်ကြည့်ကြည့်တာဒါတွေရှိသေးတာဟောဒီမှာတစ်ခါကအဲဒါကခြေကြီးအားလျော်စွာပေါ့လေဒီမှာလောက်ရတာလည်းရှိသေးတယ်ဒီမှာပြီးတော့ကသူပဲဖြစ်တဲ့ကာမကိစ္စတွေပေါ့လေညာသားသမီးပေါ့လေဒီမှာဒါတွေပေါ့ဒါတွေမတရား စော့ကားဘော်ကားပြုတ်ွယ်ကျုံလာပြီဆိုရင်ကိုယ်ကိုယ်တိုင်ပေါ့လေအဲ့ဒီဇနီးရဲ့ကာမပိုင်အနေဒါသမီးရဲ့ပိုင်ရှင်အနေကနေဝင်ကြည့်ခံကြည့်လိုက်ပေါ့ဒီခံကြည့်လို့မခံနိုင်ဘူးပြီးမခံနိုင်ဘူးဆိုလို့ရှိရင်တော့ဒါမတရားဘူးအဲ့ဒါမတရားတာဒါချက်မတရားတာပဲဒီမှာဒါလည်းပဲအကုန်လုံးလူသားတိုင်း လိုက်နာရမယ့်အချက်တွေပဲ၎င်းနဲ့အလိဘုရားမြတ်စွာဘုရားဟောတာသိပြီးတော့ကောင်းတာသာနာရေးအပြည့်အဝအမှန်ပါတာလူသားအမှန်ဆန္ဒအကျင့်တွေပဲ၎င်းနဲ့ကျင့်တယ်ပြီးတော့နောက်တစ်ခုကနှုံးမှုနဲ့စပြီးတော့လိန်စရာညာစရာကောက်စရာပေါ့ကျုံလာပြီမှန်မှန်ကန်ကန်ပြောလိုက်လို့ရှိရင် ကိုယ့်ဘက်ကထိခိုက်ကြရရှိတာကိုဒီစီစီစီပါစီသုံးရကြရှိတယ်ပြီးတော့ကိုယ်သိခါကြီးကြီးကြရရှိတယ်ပေါ့ဒီမှာဒါတွေနေလိုက်ညာလိုက်ယူတိနဲ့ညာတဲ့ဟာမျိုးကတော့တစ်ဖက်သားပုဂ္ဂိုလ်ဒါကမြောက်ဘုရားတော်ဘုရားဖြစ်တယ်တစ်ဖက်သားပုဂ္ဂိုလ်တွေနောက်နောက်ကာလကြီးမှာရော ခြေစုအနေစုဖြစ်နိုင်လောက်တဲ့အကျိုးစီးပွားပြည့်ပြားစီတတ်တဲ့လေမှုမျိုးညာမှုမျိုးကောက်မှုမျိုးတဲ့အဲ့ဒါကြီးပြုလိုက်လို့ရှိရဲ့ကိုယ့်အတွက်တဲ့သက္ကသဝုတ်ကိုအများကြီးဒုက္ခရောက်သွားတာမတရားဆွဆွဲတာတွေဒါပေါ့မတရားသက်တည်လိုက်တာတွေမတရားရှိနေလိုက်တာတွေဒါမျိုးတွေလည်းအကုန်လုံးပါတာပါဒီကနှုတ်မှုနဲ့စပြီးတော့ပေါ့လေအဲ့တော့ လိမ်ဖို့ညာဖို့သူများအကျိုးစီးပွားပြပြအောင်ပေါ့လေအခွင့်ကျုံလာပြီဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ရဲ့နေရာမှာကိုကနေကြည့်လိုက်ငါကိုယ်တိုင်အလေးညာခံနိုင်ပါမလားအလှည့်ခံနိုင်ပါမလားပေါ့ဟွန်းသူအားဖြင့်အကျိုးစီးပွားပြပြနိုင်လောက်တဲ့အခြေအနေစိုက်တဲ့လေမှုညာမှုမျိုးမှာဆိုလို့ရှိရင်ငါကိုယ်ခံနိုင်မလားမခံနိုင်ဘူး အကျိုးအကျိုးစီးပွားလူလားတရားနဲ့မိတ်ဆွေရောင်ဆောင်ပြီးတော့လိန်နဲ့ညားတဲ့ကောက်တဲ့လှဲတဲ့ဟာတွေပေါ့ဒီမတိသေးရင်တော့ဒါကတော့နေသေးပေါ့တစ်ချိန်ကျပြီးသွားလို့ရှိရင်ကို့မှာလည်းပဲနင့်နာလည်းကြံနေခဲ့လိန်နဲ့ကိုခြေသားကြည့်ချင်တာဒီလောက်ဒီဖြစ်တတ်တာမကောင်းဘူးလိန်ကဒါပဲတစ်ချိန်ချင်းခြေကြည့်ချင်တော့အောင်ကိုပဲဓမ္မ အဲကို့မှာစိတ်တွေထိကြိုက်ကြနေကြတာပဲကျိုးစည်းဝါးတွေကြကြတယ်ဆိုလို့ရှိရင်အထူးပြောစရာမရှိတော့ဘူးမှာပြီးတော့လိမ့်နာဟာလည်းပဲလူသားဆန်းဆန်းကျင့်သုံးရတယ်ကျင့်ဝတ်တစ်ခုပဲဆိုတာဒါသင်ရှားနေပြီအတိတ်ကျင့်ခိုင်းတာမဟုတ်ဘူးမြတ်စွာဘုရားကလူသားပြီးတဲ့ပုဂ္ဂိုလ်လူသားဆန်းဆန်းကျင့်တတ်ပါလိမ့်ဆိုပြီးတော့သဘာဝတွေခေါ်ထုတ်ပြီးတော့သာနာတိအကြည့်ဝါနေပါလိမ့်မလို့တတ် တ်မှတ်ခဲ့ရင်ရှင်းဖို့ဒီကဘာရှင်းဖို့အဘုရားဘာသာကိုရှင်းဖို့တက်တယ်မဟုတ်ဘူးကဘာသူကဘာသားကြီးရှင်းဖို့ပဲစိတ်ကောင်းတာပဲနှကောင်းနဲ့ရှင်းဖို့ဒီပဲပြီးတော့လိမ့်နာညာတာလည်းပဲကောင်းတာပဲအဲရှောက်ကျင်တာလည်းပဲကောင်းတာပဲမရှောက်ကျင်နိုင်ဘူးဆိုလို့ရှိရင်နှုတ်မြရတာဖောက်ပြန်နေပြီလိမ့်တတ်တဲ့ကောက်တတ်တဲ့လူတယောက် ကိုကမသိသေးရင်တော့ကိစ္စမရှိဘူးအများမသိသေးရင်ကိစ္စမရှိဘူးအများသိသွားပြီဆိုလို့ရှိရင်တော့အဲ့ဒီပုဂ္ဂိုလ်မယုံကြည်တော့ဘူးလူမှုဆက်ဆံရေးမှာပဲဖြစ်ဖြစ်ဒီဝါရီလောကမှာပဲဖြစ်ဖြစ်ဒီကျအဲဒီအစိုးရလုံငန်းတိုင်းကကိစ္စတွေမှာပဲဖြစ်ဖြစ်ဒါတော့အထူးအားဖြင့်အခုလိုစိတ်ဓာတ်မြစ်တည်ရေးအဲတရားကိစ္စတွေမှာပဲဖြစ်ဖြစ်ပေါ့ဒီ အလိမ်မပေါ်သေးလို့ရှိရင်တော့အများကတော့ဒါအထောက်ခံချက်ပေးနေတာသူအလိမ်ပေါ်ပြီဆိုလို့ရှိရင်တော့လူညာတယောက်အနေနဲ့အတိမပြစ်ထားတဲ့အချိန်ကစပြီးတော့သူ့မှာရုပ်ဆောင်နေခုံကြီးကြဆင်းသွားပြီအများကမယုံကြည်တော့သူတတ်မသိတဲ့နေရာသွားပြီးတော့အနေလို့ရှိရင်တော့ဒါလည်းသူကြောင့်မသိရင်တော့အများကအထင်ကြီးကြမှာပေါ့လေဒီလိုတော့ရှိမှာပေါ့ဒီတော့ကောက်ကြည့်ဆင်းလဲတဲ့သဘောဟာမကောင်းဘူးဆိုတာသိချင်ကြတယ် အဲတော့လူလူချင်းဆက်ဆံတဲ့အခါမှာတခါတရံတော့ဟိုချုပ်ညောင်ကြီးတဲ့တဲ့ကြီးပြောလိုက်လို့ရှိရင်ကိုရောကိုသက်ဆိုင်ရာပုဂ္ဂိုလ်တွေပါမျက်နှာနှိမ့်တဲ့အခြေအနေရှိတယ်ဆိုလို့ရှိရင်တော့ဒါကြတော့ပြိယတွေပါဒီလောက်တာလောက်ရတယ်ပြိယလောက်ရတယ်ပြိယနဲ့ပြောတာပြောရတယ်အဲ့ဒါမျိုးကြတော့ လိမ်ရတော့မရောက်ဘူးသတိရဆိုတာဘုရားမြတ်စွာဘုရားလက်ထက်ကဓမ္မတတိကလူတကူကြီးဆိုတာရှိပါတယ်နှစ်ပေါင်း90တိုင်တိုင်ပြည်တန်ထိုက်တဲ့ပုဂ္ဂိုလ်တွေကိုဘယင်းအမိန့်နဲ့လေဝိဆက်ပြီးတော့တတ်နောက်ရွယ်ကြည့်လာတဲ့အခါကျတော့စိတ်သားအားတွေပါတွေကလည်းနည်းကုန်ပြီ နေကုန်တော့လူတယောက်ကိုတချီတဲ့နဲ့တခါတည်းအသေးကမတတ်နိုင်ဘူးတချီသုံးချီလောက်ဆက်တတ်နေရတယ်ဆိုတော့တိရနဲ့တဲ့ပုဂ္ဂိုလ်မတည်ခင်လေးအခါမှာပြင်းမဆင်းရတယ်ဒီတော့သူ့ຢာတွေကနှုတ်ပြီးတော့အခြားတန်စွမ်းတဲ့လူသားသမားတို့ဒီပေါ်လေးခံထားຢာတွေကထွက်တဲ့အချိန်ကຢာတွေလက်ရှိတုန်းကတော့သူတို့အိန္ဒိယထုံးတာကောင်းကောင်းမဝဲရဘူးနဲ့သူပါ ကောင်းကောင်းမစားရမတော့ရဘူးလားဒါလည်းပါလာမသိပါဘူး။ဒီရာဇဝတ်ထွက်တဲ့နေ့မှာပါရသခေါ်တဲ့အထုတလေပေါ်ဒီနို့နဲ့ကျူချစ်ထားတဲ့စားဝတ်သမီးသူဇနီးကိုချက်ခိုင်းထားပြီးတော့သူကရည်ကျိုးစိတ်မှရည်သွားချုပ်ပဏ္ဏတာတွေနဲ့ခန္ဓာကိုယ်လည်းပဲအဲမှုမှုကြံကြံဘောလိတတ်မှရှင်းရှင်းပြအောင်ဒါပေါ့ဒီပေါင်း90တိုင်နဲ့လူတတ်ထားရတယ်ဆိုတော့ ကိုရောစိတ်ပါတခါတဲ့တဏှနေဘူးပေါ်ပါအဲ့ဒီဟာတွေအဲတဏှချင်းချင်းဖြစ်သွားအောင်ဆိုပြီးတော့စိတ်ကြောင်းတဲ့အနေပါပဲဒီလိုဖြစ်ပါလိမ့်မယ်ရေမိုးချိုးပြီးတော့ပြန်လာဒီရောက်စားမဲ့အပြုတ်ရှင်သာရိပုတ္တရာကိုရမျိုးကြီးကဓမ္မအလူကံကြွလာရောက်လာတယ်ရောက်လာလည်းပဲသူချင်းရောက်ခြင်းလို့ပါပဲသူကတလန်းတစ်ပါးကြီးကိုနန္ဒာကြီးဆိုတော့တကယ် အဲဒီလိုသာလာပြီးတော့အကူမခံဘူးဆိုလို့ရှိရင်တော့ကုသိုလ်မရှိဘူးကုသိုလ်ရှိဘူးဆိုလို့ရှိရင်တော့တဏှာသွားပဲရှိတော့လာတာကြွလာတော့နှစ်ပေါင်း90တိုင်နိုင်မစားရတဲ့အစာစားမလို့ပြင်းနေတော့တော်တော်ဆာသာလာမှဖြစ်နေတာဒီရတဲ့တော်တော်ကြာနေမှာပေါ့တရားမရှိဘူးဆိုရင်ယာဒီကကောင်းကောင်းမစားမလို့ပြင်းနေလို့ရှိရင်ဒီကုလိုကြီးအလိုက်မသိဘူး ဒီလိုပြောရလဲပြောမှာပဲလုံးဝစိတ်ကထင်လဲထင်မှာပဲကြောဆုံးလုပ်ခြင်းလဲလုပ်လိုက်ပါပဲဟောတရားတက်ခံရှိတဲ့ပုဂ္ဂိုလ်ဆိုတော့ဟောကိုယ်တော့ကအလှကံတွေ့ပြီမဲ့လို့သူစရာမရှိတော့မသူပြစ်လူစရာထိုက်တန်မြတ်ရှိကြတယ်ပဲလူကံပုဂ္ဂိုလ်မရှိလို့မတူပြစ်အခုတော့ငါအသင်သိလိုက်လေကြီး လူကြီးကလည်းပဲငါမှအသွင်ရှိနေပြီလူကံပုဂ္ဂိုလ်အရှင်မြတ်ကြီးကလည်းဒီမှာကြွလာပြီကဲဗျာကြွပါကြွပါကြွပါဆိုပြီးတော့တွေ့နေတော့သူသူစားမဲ့ဟာကိုစက်ကတ်တယ်ဒီလာရိပုတ္တရာကုရမြတ်ကြီးလည်းပဲသူခင်းပေးတဲ့နေရာပေါ်မှာပဲအဲလူမျိုးချက်ချက်ဖုံးပြီးဒီခါမှာသူကအနည်းရနေပြီးတော့ရက်လီခပ်ပြီးအစရှိတဲ့ ဝေယဝိသတွေပေါ့လေဒီမှာဒါပြုနေတာသတိတများများဖြစ်နေမှာပေါ့ခင်ဗျာပြီးတော့ရှင်သာရိပုတ္တရာပညာကြီးကတကားတင့်တော်တဲ့တဏှာသွားစားကြည့်ဆိုပြီးတော့သူ့လွတ်လိုက်ရတယ်ရှင်မြတ်ကြီးလည်းစားသူလည်းစားပေါ့ကြီးကြီးရဲ့အခါကျတော့ရှင်သာရိပုတ္တရာကုရမေကြီးကတရားဟောတယ်တရားဟောတယ်တရားဟောတယ်ဆိုတာကသူရတဲ့စားပွဲရဲ့ အကျိုးရရှိဖို့ပေါ့လေစဝတိတယ်ဆိုလို့ရှိရင်စိတ်ကြည်ရှင်းလက်ချမ်းသာရဗလဉာဏ်ပညာတဲ့စဝယ်လှူသူကျိုးငါစီပြီးယူနိုင်လေပါတဲ့အသက်ရှိရဲ့နာယောဂကင်းရှင်းတဲ့အရှင်းလှတဲ့ဒါတော့ကုချမ်းသာစိတ်ချမ်းသာရှိတယ်ကုခွမ်းနဲ့ပြည့်စုံတဲ့ အတိလေးမှာဉာဏ်ပညာကျွယ်ဝစဝယ်အကျိုးတွေပေါ့ဒါပေါ်ပြလိုက်မယ်အဲ့ဒီစဝယ်တူတဲ့ပုဂ္ဂိုလ်ဟာစဝယ်တမျိုးတည်းတူလိုက်တာနဲ့အလူကပုဂ္ဂိုလ်အားငါးမျိုးတပါးတည်းတူပြီးသားဖြစ်သွားတယ်လူပြီးသားဖြစ်သွားတော့ယူလိုက်ယူပြီးသားဖြစ်သွားတယ်တူသောအကျိုးပေးတယ်အသက်ရှိစေတယောဂကင်းစေအအသင်းလှစေတ ချမ်းသာစေတတ်ခွန်အားကြည်တွင်းစေအတိညာဖြစ်စေတတ်တဲ့အစာသူတော့ဘဝအဆက်ဆက်ပေါ်လေအဲ့ဒီကျိုးတွေလူတွေရပါတယ်လူလဲလူလဲယူလဲယူလဲဒါတွေဟောတယ်ဟောပြီးတော့ရှင်သာရိပုတ္တရာကိုလိုမျိုးကြည့်ရအဲ့ဒီတရားလေးဟောပြီးုံနဲ့ထပြီးတော့ကြွမသွားဘူးအမြဲတမ်းဒီသစ္စာလေးပါးတရားပြပြီးတော့ဟောလို့ရှိတယ် တယောက်သေးပဲဟောဟောအများပဲဟောဟောဘယ်ပုဂ္ဂိုလ်ကိုဟောဟောသစ္စာလေးပါးတရားပြတာကြီးပဲကြည့်နော်ဓမ္မဘုန်းကြီးတို့ဘုရားမြတ်စွာသာသနာမှာသစ္စာလေးပါးဟာဘယ်လောက်အရေးပါတယ်လဲဆိုတာရှိပါတချိန်ကမြတ်စွာဘုရားရဲ့အပြစ်တင်ခံထားရပြီလေသူကပြစ်တင်ခံရထားတော့အကြီးအကျယ်သဝေကတွေကြည့်ပြီးတော့ မြတ်စွာဘုရားသတိပေးအပြစ်တင်တဲ့ဟာကိုအလေးထားပြီးတော့သစ္စာလေးပါးပြဟောတာဖြစ်ပြတမြသင်္ခါရဒုက္ခသစ္စာဒီဆိုတာကိုယ်ထဲမှာလောလောဆယ်ဖြစ်နေတဲ့ယုံနာတရားတွေကဒါဒုက္ခသစ္စာဆင်းရဲမှန်တရားဒါဒီပိုက်ချသိရမယ်ပိုက်ချသိပုံတွေပါပေါ့လေအခုဘုန်းကြီးတို့ယောဂီကိုယ်ထဲကဖြစ်ဖြစ်တဲ့ယုတ်တရားနာတရားတွေသူတို့ဖြစ်ခိုက်လိုက်ပြီးတော့ပိုင်ပိုင်ဆက်ဆက်သိဖို့အထူးကြောင့်ညာထားပြီးတော့ သင်္ခါရတွေအကောင့်တွေခင်မင်းသမှုတွေအဲ့ဒီလိုမြင်မှုကြားမှုအစရှိတဲ့ယုံနာသင်္ခါရတရားတွေပေါ်မှာရှိခိုက်လာပြီးတော့မရှိရင်အဲ့ဒါတွေအကောင့်ထင်ပြီးတော့မြင်ရကြားအစရှိတာတွေအကောင့်ထင်ပြီးတော့သာရတယ်အသာရတာဟာဒါဒုက္ခဖြစ်ခြင်းအကြောင်းပဲဆိုတော့ဒါတွေပယ်ရမယ်ဒုက္ခဖြစ်ခြင်းအကြောင်းသမုဒိယသစ္စာကိုလည်းပဲပေါ်ပြမယ်ယုံနာအလုံးဖြစ်ပြသုံးချုပ်ဆုံးနိဗ္ဗာန်ဒီယုံနာတရားတွေ ဖြစ်ချက်တွေရသွားတာကိလေသာဆင်းရဲသင်္ခါရဆင်းရဲဝဆင်းရဲဆင်းရဲတွေအဲတပိုင်းပြီးတပိုင်းတပိုင်းပြီးရသွားတာငြိမ့်သွားတာဒါနိရောဓသစ္စာနိဗ္ဗာန်ခေါ်တယ်အဲ့ဒီနိဗ္ဗာန်ကိုတော့မျက်မှောက်ပြုရမယ်ဆက်ရမယ်အဲ့ဒီနိဗ္ဗာန်ဆက်ရေးအတွက် ယုံနာအာလုံးဖြစ်ပြတုံချုပ်ဆုံးနိဗ္ဗာန်ချုပ်ဆုံးမှုတွေညံတက်ဝင်ပြီးနေမဲ့ပြီတဲ့ဒီချုပ်ဆုံးတဲ့ထဲမှာညံလေးတက်ရောက်သွားတာဝင်သွားတာအရှိတရားအာရုံရှိပြီးတဲ့စိတ်ကလေးရောငြိမ့်ကျက်သွားတဲ့ထဲမှာဆက်ကလေးဆိုစိုက်သွားတာအဲ့ဒါမဲ့ခေါ်တဲ့အဲ့ဒီမဲ့ရဲ့ရှိပိုင်းအခုလိုရှိမှနေတာဒါပုဗ္ဗဘကမဲ့ခေါ်တဲ့ဒါရှိပိုင်းနိဗ္ဗာန်ရောက်ကြောင်းအကျင့်ကောင်းရော ယုံနာနာပါချုပ်ရင်းတဲ့နိဗ္ဗာန်ကိုဆိုက်သွားတဲ့တကယ်မဲ့ကိုရောပွားရမယ်တရားတွေကိုလည်းပဲစေနာရိပုတ္တရာကိုလိုမျိုးကြည့်ရပေါ်ပြတဲ့ဒုက္ခသစ္စာသမုဒယသစ္စာညောသစ္စာမေဃသစ္စာကိုလည်းပြီးပြဆိုက်ပွားဆိုတာဒီတရားတွေပေါ်ပြတဲ့အဲတော့တရားနာသူကတူဦးရဲ့ပဲဖြစ်စီသစ္စာ၄ပါးတရားဟောတိုင်းဟောတိုင်းပါရတာကတစ်ချိန်မှလေ အဲဒီလာရိဘုဒ္ဓရာကိုလိုမြတ်ကြီးကဒီဒနိဇာနိပုံနာကြီးသူနဲ့လူဘဝတုန်းကလည်းယဉ်ကျေးကြတယ်သူပါတယ်လာရိဘုဒ္ဓရာကိုလိုမြတ်ကြီးကတော့ပုံနာမျိုးကိုပါမင်းနဲ့အမကျမ်းမှာတော့သူတွားရောက်ပြီးတော့လူနာမေးဆိုတာလည်းဖြစ်နိုင်ပါတယ်သို့မဟုတ်တရားနဲ့တွားပြီးတော့ကူညီတယ်ဆိုတာလည်းဖြစ်နိုင်ပါတယ်ကြွားတယ်ကြွားသွားတယ်ဟိုရောက်ယောဂရဲ့အခြေအနေမင်းများနဲ့ ပြညာပြီးတော့အဲ့ဒါမှဒီတာရိပုတ္တရာဆိုလို့မျိုးကြည့်ရဇမဇုတရားခေါ်တာလေဇမဇုတရားဆိုတာမေတ္တာပွားဖို့ကရုဏာပွားဖို့မုဒိတာပွားဖို့နဲ့ဥပက္ခပွားဖို့ပေါ့ဒီကနေ့အချိန်ပိုင်းလေးပါပေါ့မသေးခင်လေးပါတော့အဲ့ဒီဇမဇုတရားခေါ်လို့နာကြားပြီးတော့ပွားသွားတာလေဒီနေ့ဇာနိပုံနာကြီးဟာသမတ်ပြီးရောက်သွားတယ်သူကတရားဟောပြီးထလာခဲ့ မြတ်စွာဘုရားကြောင်းတော်ကနေပြီးတော့သိနေနေပါပြီ။တာရိပုတ္တရာဆိုလို့များရှိ။အင်းစေတာရိပုတ္တရာစေတတာရိပုတ္တရာဒီကံဒီပုံနာကြီးကိုပြမစုတရားသမထတရားလောက်သာဟောခဲ့တယ်။နိဗ္ဗာန်ရောက်တော့အကျင့်ကောင်းလမ်းမပြခဲ့ဘူး။ရောက်မရောက်ခင်တဲ့ကိုကသူကအပြစ်တင်နေတာမြတ်စွာဘုရားကရောက်ရောက်တဲ့ခါကျတော့စေတအခုဒီနိစ္စနိပုံနာကြီးပြမစုရောက်သွားပြီ။ တကယ်လို့သာသိဖြစ်သားကသမထလောက်ပြင်မဟုတ်ဖဲနဲ့ဝိပဿနာလမ်းကြောင်းပြပြီးတော့အထုပ်ကိုကြီးရေပေါ့ဒါဒီဟောမယ်ဆိုလို့ရှိရင်မသိခင်လူဘဝနဲ့ပဲသောတာပန်ဖြစ်နေကြရှိတယ်သောတာပန်ဖြစ်နေလောက်တဲ့ခြေနေရှိနေတဲ့ပုဂ္ဂိုလ်ဓမ္မသမထကြီးတက်တဲ့ဟောပြီးတော့သိချေတာဝိပဿနာမဟောဘူးတဲ့အပြစ်တင်နဲ့တွားတယ် ရောက်ရဘဝမှာရှိရဘဝမှာသွားပြီးတော့ဟောကြည်တဲ့ချက်ချင်းပဲရှင်သာရိပုတ္တရာကိုလိုမြတ်ကြီးဇမတိလောကလိုက်ပြီးတော့အဲ့ဒီဒိနေဇာတိပုံအဲပုံနာကပုံနာဘဝပြောင်းလာတဲ့ဒိနေဇာတိဇမကြီးကိုတော့ဘုရားသစ္စာလေးပါးတရားပြဟောရတယ်အဲ့ဒီတော့မှသောတာပန်ဖြစ်တယ်အဲ့ဒီအချိန်ကသာပြီးတော့ရှင်သာရိပုတ္တရာကိုလိုမြတ်ကြီးတရားဟောတိုင်းဟောတိုင်းနာသူက တယောက်ပဲဖြစ်ဖြစ်အများပဲဖြစ်ဖြစ်သစ္စာလေးပါးပါတာကြီးပဲဒုက္ခသစ္စာပိုင်းခြားဒုက္ခသစ္စာတွေပေါ်ပြတယ်ပိုင်းခြားသိပုံလေးဒုတိယသစ္စာတွေပေါ်ပြတယ်ဆင်းရဲခြင်းအကြောင်းဒါတွေပယ်ပုံလေးညောသစ္စာမျက်မှောက်ပြုပုံလေးညောသစ္စာမျက်မှောက်ပြုရေးအတွက်ဟောတတိယမရဲ့ရှည်ကြီးလောကီယမဲ့ဥပဒနာလမ်းကြောင်းကဒါကိုယ်ရဲ့စိုက်ပေါ်တာမှ ဝိပဿနာဉာဏ်နဲ့အစဉ်တိုင်းတက်ပြီးတော့နောက်ဆုံးကြီးကျယ်ပြည့်စုံပြီးတော့ဟောအရိယာမဲ့ဆိုတာပေါ်လာလိမ့်မယ်။အဲ့ဒီအရိယာမဲ့နဲ့ယုံနာနာမှာချုပ်နေနေပါဘူး။မျက်မှောက်ပြုမယ်ဆိုတာကိုကြည့်စရာပယ်စရာစိုက်စရာပွားစရာရေအတီးပြီးခွဲခြားဝေဖန်ပြီးတော့ဟောလိဟောတာရှိတယ်။အဲ့ဒီအလေးဟာဉာဏ်နဲ့ပုံနာကြီးသမထလောက်တာဟောပြီးတော့ဥပဒနာမဟောလို့လူ့လူစားနဲ့ပေါ့အရိယာဖြစ်မသွားပဲနဲ့ သရိယာဖြစ်မသွားတဲ့အတွက်သရိယာဖြစ်နေလောက်တဲ့အခြေအနေရှိရတဲ့အရိယာဖြစ်မသွားတော့ဘုရားမြတ်စွာဘုရားအပြစ်တင်ခံရတဲ့အချိန်ကစပြီးတော့အလေးထားပြီးတော့ဟောလို့ရှိတာဘယ်လောက်ဘုန်းကြီးတို့သာသနာမှာဒီသစ္စာ၄ပါးတရားဟာအရေးပါတယ်လေမြတ်စွာဘုရားကိုယ်တိုင်ကဘယ်လောက်အလေးထားတယ်လဲအလေးထားတော့မူနုံတော့မြတ်စွာဘုရားရဲ့ဉာဏ်တော်နီးနီးပေါ်ဉာဏ်ကြည့်တော်မူတဲ့ လက်ရရဧကတာဝကကြီးပြင်းမှအဲဟာကွက်ကလေးပေါ်ကြီးမြတ်စွာဘုရားကဖြည့်ပြလို့သာဝေကရပြီးအချိန်ကသာပြီးတော့သစ္စာလေးပါဟောတာဘယ်လောက်အရေးပါတယ်ဆိုတာကြည့်ဒါပေမဲ့လို့ခွန်ကြီးတို့ဘုရားဘာသာကအများစုကတော့သစ္စာလေးစိတ်ပါလေးဟောလို့ရှိရင်တကယ်ပြညာတယ်ဟုတ်လားပြင်းညာတယ်ပါလေးညာလေးကြီးညာလေးပါလေးဟောရသွားအာသိကောင်းလာတဲ့ဒီကတော့ဓမ္မဂရိကဟုတ်လားတဟာဟာနဲ့ပေါ့လေဒီဟာပဲပြက်လို့နေပါလေထုတ်သွားလို့ရှိရင် ဝိတုကြောင့်ငြိမ်းငြိမ်းဆိုင်ရထက်တာဒီဓမ္မကိစ္စတော်တွေစိတ်ဟောကောင်းတာပဲอืมတရားနာတဲ့အချိန်ကစပြီးတော့ပါဇက်ကိုကြည့်မကြည့်မနေရဘူးရည်ရရတဲ့တကယ်မှလားမလားအိမ်ကြံတဲ့အခါကျတော့တရားလက်ဆောင်ကဘာပါတယ်ဆိုတော့အနှစ်သာရတော့မပါဘာဖြစ်တော့ပြက်လုံးပဲပါသွားတာအဲ့ဒါကြီးရှိတယ်ဘုန်းကြီးတို့သာသနာမှာအဲ့ဒါဒါဒီသိအရေးကြီးတယ်မြတ်စွာဘုရားအလေးထားတဲ့သစ္စာ၄ပါး ရှင်သာရိပုတ္တရာကိုရမကြီးအလေးထားတဲ့သစ္စာ၄ပါးတဲ့ဒါပါဖို့အရေးကြီးပါတယ်အခုဘုန်းကြီးတို့ယောဂီတွေသစ္စာ၄ပါးနားလည်နာကြားရတယ်ဒါအခုလည်းအားထုတ်နေရတယ်လေကိုယ်တွေကပေါ်သမျှတွေဒီကုလုံးကသစ္စာ၄ပါးသစ္စာပေါ့ဒုက္ခသစ္စာတွေပေါ့သူတို့ဖြစ်ကြလာပြီးတော့ဓမ္မရှိနေတာအော်ရုပ်ရလို့တည်ပြီးနာရလို့တည်ပြီးဟုတ်လားသိနေတာပေါ့ဓမ္မ သူတို့ပြစ်ကလိုက်ပြီးတော့ကြည့်တော့ယုတ်တရားနာတရားတွေကပြီးနေတာဒုက္ခသစ္စာပိုင်းခြားသိတာပဲဒီလိုပိုင်းခြားမသိရင်မရှိရတဲ့အာယုနဲ့မရှိမိတဲ့အာယုနဲ့စပ်ပြီးတော့မသိတော့တာယာဟုဒီမှာဒုတိယသစ္စာပေါ်နေတယ်လေကြည့်ပေါ့မြင်ကြကြရဲ့နားရဲ့စားရဲ့ထိကြကြကြမှာပြစ္ဆုတ်ပံကြကြမရှိဘူးဆိုရင်အဲ့ဒီခိုက်တာမှာရှိတဲ့ရုပ်ရဲလို့မသိနာရလို့မသိဒုက္ခမှမသိပါဘူး မသိရောဝိဇ္ဇာမသိတော့ဘာဖြစ်လို့တွေ့ရောဒုတိယဒိဋ္ဌဖြစ်ပြီပယ်ရမယ့်ဟာတယ်မှာမပယ်မိဘူးအဲတွေ့သွားပြီနားပဲအာအခုရှုနေတော့ဒုက္ခသစ္စာထိုက်တဲ့တရားလေးတွေသူတို့ဖြစ်ခိုက်လိုက်ပြီးတော့ရှုနေတော့ဟောပိုင်ပိုင်ခြားခြားသိနေဒုက္ခသစ္စာပိုင်ပိုင်ခြားခြားသိနေတာနဲ့ ဒီလိုပိုင်းခြားပြီးတော့မသိလို့ဖြစ်ခွင့်ရှိတယ်။တာယာမှုသမုဒိယသစ္စာဖြစ်ခွင့်မရဘဲနဲ့တမရှင်းနေတာဒါပေတာခေါ်တာပဲ။ဟွန်းကျူးမမှုတွေဖြစ်နေတဲ့အခိုက်လောဘဒေါသမောဟကိလေသာတွေလည်းဒီမှာငြိမ့်နေတာငြိမ့်တာဒါနိရောဓပဲနိရောဓဖြစ်အစ်စ်တော့မဟုတ်ဘူးကဒီငါနိရောဓခေါ်တယ်တဝဲလိုတဝဲလိုအချိန်ပိုင်းချိန်ပိုင်းနဲ့ငြိမ့်သွားတာဟောဒီခိုက်တာမာရိယာမရဲ့ရှေ့ပြေးပုဗ္ဗဘာကမဲ့ဒီပါနေတာ ကိုယ်တိုင်အာယုံမလွတ်တမ်းမှတ်နိုင်ရေးအတွက်အစဉ်ကြောင်းကြဆိုင်ပေးနေတဲ့သမ္မာဝါယမမဲ့ခြင်းအာယုံကိုမှတ်မိတဲ့သမာဓိမဲ့ခြင်းနဲ့ရှုရအာယုံပေါ်မှာစိတ်ကလေးစိုက်စိုက်ကြနေတဲ့သမာသမာဓိမဲ့ခြင်းဟောသမာဓိခန္ဓာသမာဓိမဲ့ခြင်းဖြစ်နေတယ်မှတ်မိတဲ့အာယုံကိုပဲမဆက်ရသေးတာဖောင်းတာလေးမှလိုက်ဖောင်းတာလေးတောက်တောက်သဘောတင်းသဘောလှုပ်သဘောတွေဒါတွေပဲမဆက်ရသေးတာပေါဏာရိယတခြားတိတာရိယတခြားပိနာမှလိုက်ပိနာရိယတခြားတိတာရိယတခြားအပိုင်းမချအခြားခြားပေါ်ရလေး ပိုဆဲလိုက်ပြီးတော့ရှူတိုင်းရှူတိုင်းပေါ့လေရှူရအောင်ကစိတ်ကလေးစိုက်ကြသွားလို့ရှိရင်သဘောလေးကိုသိနေတာသူတို့ဖြစ်ပေါ်ပြီးတော့ကွယ်ပြောက်သွားပုံလေးဒီအာကိုစရာမဟုတ်ပုံလေးဒီသဘောတိုင်းဖြစ်ပုံလေးကိုသိနေတာအဲ့ဒါသမာဓိရှိနေကြမယ်ဒါပုဗ္ဗဗကမဲ့ခေါ်တယ်ဥပဒနာမဲ့ပေါ့အာယုန်နဲ့မှသိတက်အောင်လို့ချိန်ရွယ်ပေးတဲ့သမဏေကဗမဲ့ခင်ကလည်းပဲပါနေတာပဲဒါသမာဓိရှိသမာဓိကဗဤမဲ့ခင်ပညာမဲ့ခင်သပါလည်းပဲဒီမှာပါသွားပြီ တီလာတွေလုံချုံနေရင်အမှန်ပြောအမှန်လို့တဘုံဝမ်းကြောင်းကလည်းပဲဖြောင့်နေလို့ရှိမှန်းနေလို့ရှိရင်ဟောတီလာဆရာမကင်ကြီးကလည်းပဲကြီးကြီးနှင့်နေပြီကြီးကြီးနှင့်နေတဲ့တီလာမကင်300နဲ့ကျူတိုင်းမှာထက်တဲ့လူပါနေတဲ့မကင်900ပေါင်းတတ်တဲ့အခါကျတော့ဓမ္မမကင်7ပါးမကင်7ပါးကိုသုံးဖို့ပုံလိုက်တဲ့အခါကျတော့တီလာတဘုံသမာဓိတဘုံပညာတဘုံပေါ့အဲ့ဒါလေးတစ်ချက်မှတစ်ချက်ပွားနေတာ နောက်တစ်ချက်မှလည်းနောက်တစ်ချက်ပွားနေတာပဲတော့ပွားရမယ်ဟာလေးလည်းပွားပြီးသားဆိုရင်နောက်တိတဲ့ဆိုင်ပွားဆိုတာပေါ့ဒုက္ခမြင်တာကျင့်သစ္စာမှန်စွာသိမှုကြီးဆိုတာပေါ့လေကိုယ်တည်းကဒုက္ခသစ္စာထိုက်တဲ့တရားလေးကိုသူတို့ဖြစ်ခိုင်းလိုက်ပြီးတော့ပြစ္ဆုတ်ပန်ကြကြရှုလို့ပိုင်းပိုင်းခြားခြားပြီးလိုက်တာနဲ့ပယ်ကြလဲပယ်ပြီးသားဖြစ်သွားပြီဆိုက်เสียလဲပဲဓမ္မတဝဲတို့တဝဲတို့ဆိုက်သွားပြီပွားเสียလဲပဲပွားပြီးသားဖြစ်သွားတာဘယ်လောက်ကောင်းလဲနာကြားရုံနဲ့မဟုတ်ဘူးဘုရားတို့ယောဂီတွေကလက်တွေ့ပါ ရှင်းသုံးနေရတာဘယ်လောက်ကောင်းလဲတော့ဒါဖရာအလိုတော်ကြမြတ်စွာဘုရားပွင့်ရတာဒါကြီးပဲဒီမှာဘယ်လောက်အလေးထားတယ်ဆိုတာကြည့်မြတ်စွာဘုရားကရှင်သာရိပုတ္တရာကုလိုမြတ်ကြီးဟာကွက်ကြတော့ပြီးတော့အပြစ်တင်တာအပြစ်တင်တာဘုန်းကြီးတို့တတိအခုကျင့်သုံးနေရတာဘယ်လောက်ကောင်းလဲလက်သိဖွေတာပဲဟင်းသိပဲစိုက်ပွားဆိုတဲ့အတိုင်းမှာသိစရာသိ သူတို့ဖြစ်ခိုင်းလိုက်ပြီးတော့ဆိုတော့တိစရာတိဤစရာတိတဲ့အတွက်မတိရင်ကောင်းထင်ပြီးတော့ตายရတဲ့သမုဒိယသစ္စာဖြစ်ခွင့်မပေးတဲ့အနေနဲ့ပယ်ပယ်စရာလဲပယ်တယ်စိုက်စရာလဲစိုက်နေပွားစရာလဲပွားနေတာဘယ်လောက်ကောင်းလို့တိပယ်စိုက်ပွားလေးပါးကိစ္စအပိုင်ရမုစ္ဆပရမဆိုတာပေါ့လေလေးပါးကိစ္စတွေအပိုင်ရနေတာသိကောင်းတာသိကောင်းတာအဲ့ဒါလို့တရားတွေရှင်သာရိပုတ္တရာကိုလိုမြတ်ကြီးကကောင်းတာတမ္ပတာတိကအငိမ့်စလူတ္တကူကြီးဟောနေတာ ခေါ်နေတော့ဟိုစဉ်းစားတယ်လေငါဟာနှစ်ပေါင်း90တိုင်တိုင်ပြည်တော်ထိုက်တဲ့ပုဂ္ဂိုလ်တွေကိုလက်ပြီးချက်တတ်နေတာဒီသရိပုတ္တကုလမကြီးဟောတဲ့တရားတွေကလည်းပဲတကယ်ကျင့်သုံးရည်အတွက်သိမ့်မွေ့တဲ့တရားတွေသိမ့်မွေ့တဲ့တရားတွေလူချမ်းနဲ့မကိုက် ကြိုက်သည့်တရားဝန်တော်မှလှုပ်လာတာကြီးကနှစ်ပေါင်း90အခုကုသိုလ်လေးကနည်းနည်းပါးပါးလေးငါတန်ရဲ့လားဒီကုသိုလ်နဲ့ဒီဟာနဲ့တန်ရဲ့လားထေရောထေမိပါမလားစသည်ပေါ့လေအတွေးတွေပေါက်နေမှာပေါ့ဒီလိုပေါက်နေတော့ဟောကြားတဲ့တရားပေါ်မှာသူကပြည်ပြည်ဝဝပေါ့လေစိတ်မဝင်စားနိုင်ဘူးရှင်လေးကိုအရှင်သာရိပုတ္တရာကိုရမြတ်ကြီးကမြင်တော့တကား ခုလိုနှစ်ပေါင်း90တိုင်တိုင်စီတန်ထိုက်တဲ့ပုဂ္ဂိုလ်တွေကိုလက်ကူးဖြတ်တတ်နေရတာဟာသင်ကတတ်ချင်တတ်ရတာလားသင်ကတတ်ချင်တတ်ရတာသင်အလိုကြလားတစုံတစ်ယောက်ကခိုင်းလို့တတ်ရတာလားပေါ့ဟာတတိတော့လူတော့ပဲတတ်ချင်မလဲဖေရဘယင်းကခိုင်းလို့တတ်ရတာပဲတို့ဘယင်းကခိုင်းလို့တတ်ရတာဆိုရင်ဒါသင်အမှုလားဒီလိုကိုသင်အမှုလားသင်တတ်မှုလို့ဆိုမလား ဒီလိုမေးတာတိတ္တမှုလို့ပြောတာတတ်မှုမဟုတ်ဘူးလို့ပြောတာမဟုတ်ဘူးနော်တင်တတ်မှုလို့ဆိုမလားအတင်မှုလို့ဆိုမလားအတင်အာကုသလို့ဆိုမလားဒီလိုမေးလိုက်တာမဟုတ်ဘူးလို့ပြောတာမဟုတ်ဘူးအဲ့တော့ဟိုကအဲတရားနာတဲ့ပုဂ္ဂိုလ်ကြီးကလည်းပဲထူထူထူအတ္တတာဆိုတော့အောင်လေကုရမေကြီးကငါအာကုသမဟုတ်ဘူးဆိုပါလားဒီအတိတ်ပဲကောက်လိုက်တာဒီကိစ္စမှာတော့ထူထူထူအတ္တတာအကောင်းတာနော်ဟုတ်လား ကျင်းပါလို့ရှိရင်တော့ဒုက္ခရောက်မှာဟုတ်တယ်မလားထူထူတားတတ်တာပဲတဲ့မှာဒီအကုသို့သိုးမလားလို့ဒီလိုမေးတဲ့ဟာကိုလှည့်လိုက်တဲ့ဟာဒီလှည့်ွက်ကိုအဲဒီတော့မရိပ်မိတော့ငါအကုသို့မဟုတ်ဘူးဘယင်အကုသို့ပဲဒီလိုလဲတွေ့တွေ့သွားမှာတွေ့သွားတော့မှငကူက လှုပ်လာတဲ့ဟာတွေကနှစ်ပေါင်း90တိုင်တိုင်လူတွေတတ်လာခဲ့တာဒီကုသိုလ်လေးနဲ့သင်္မိပါမလားစသည်ပေါ့လေဒီမှာဒါလည်းတမစိတ်ကြီးပြင်မဆင်းရဲပြီးတော့နှုတ်တတွေရပြီးတော့ရင့်မှတင်းခံနေတာဟောယင်းနေ့တင်းခံနေတဲ့ဟာလေးဒီရှင်သာရိပုတ္တရာကုလိုမြတ်ကြီးလှည့်လိုက်တဲ့အချက်ကလေးကိုသဘောကျတော့တမရော့ကျသွားတယ်ဟုတ်လားရော့ကျသွားတယ်ရော့ကျသွားတယ်ဘယ်တော့ကောင်းလဲလှည့်ွက်လှည့်ွက်လှည့်ွက်ဟုတ်လား ဒီလက်ကွက်ကအကျိုးရှိတဲ့လက်ကွက်ပဲဟုတ်လားဘယ်တော့ကောင်းမလဲနော်အကျိုးရှိတဲ့လက်ကွက်အဲ့ဒီတော့မှတရားကိုစာပြီးတော့နာနာပြီးတော့ဒေသနာနုပါရိဏညာနာပေတိတပါဆိုတာပဲနာရင်ကကိုယ်ရဲ့စိတ်ဆိုင်ပြီးတော့ဘုန်းကြီးတို့ယောဂီတွေပေါ့လေကိုယ်ရဲ့စိတ်ဆိုင်ပြီးတော့ပေါ်ရလေးတွေပေါ်စေလိုက်ပြီးတော့ရှုတာဒုက္ခသစ္စာကြီးပိုက်ချသိတယ်သမုဒယသစ္စာကြီးအဲတပွဲလူတပွဲလူကင့်ကင်သွားတယ်မတိမှုကအစာအဝိဇ္ဇာကိလေသာတွေချုပ်ငြိမ်းသွားတယ်อืม အရိယာမရဲ့ရှေ့ရှေ့ပုဗ္ဗဘာဂမဲ့ဒီလေဒီမှာပွားနေတယ်တိပဲဆိုင်ပွားဆိုတာပေါ့လေသစ္စာ၄ပါးသူ့မှာမှာခိုက်တံပြည့်စုံသွားတယ်ဘလောက်ရှိပြည့်စုံသွားတယ်လဲလို့ဆိုလို့ရှိရင်သတ္တပတ္တိမဲ့ရဲ့ဒီဘက်ပိုင်းအဲ့ဒီရှိပဲဟိုသင်္ကာရုပ္ပကညံပိုင်းအဖြစ်ပေါ့လေစိန်မွေးအမနာတင်မွေးမှတ်ကောင်းတဲ့အပိုင်းပြီးရောက်သွားတာပဲဟိုဘက်ဆက်လိုက်လို့ရှိရင်တော့ဒါကမဲ့ကုဖို့တည်ကြနေတာပဲအဲရှင်သာရိပုတ္တရာကုလိုမြတ်ကြီးလည်းပဲတော့ဆိုတော့လောက်ပြီဆိုပြီးတော့ တရားရနာပြီးတော့ပြန်ကြွသွားတယ်ပြန်ကြသွားပြီးတော့သူကဒီလိုပဲကိုလိုမြတ်ကြီးပို့ပြီးပြန်လာခྱི་လမ်းကြပါအေးနမကြီးတားရှိတဲ့နမကြီးတကောင်ကပွေ့တတ်လို့ဒီဘက်ဝင်ရရဲ့အဲ့ဒီကုသိုလ်နဲ့တာဝတိဒါနပြည်ဟာလေသူကနတ္တပဖြစ်တယ်ဘယ်လောက်ကောင်းလဲလှဲ့တာလှဲ့တာလှဲ့တာဘယ်လောက်ကျိုးများတဲ့လှဲ့လက်ွယ်လဲဆိုတာကြည့်ဖို့အပေက အဲဆွဲတင်နဲ့လှည့်ွက်ပဲအဲ့ရပရိယေခေါ်တယ်အကျိုးရှိတဲ့ပရိယေမျိုးအကျိုးမဲ့တဲ့ပရိယေမျိုးတော့မလုပ်ရဘူးအကျိုးမဲ့တဲ့ပရိယေသွားလို့လို့ရှင်ဒုက္ခရောက်တာတော့အကျိုးရှိတဲ့ပရိယေတဲ့ကဲတို့ပြောလိုက်လို့ရှိရင်ဘယ်လိုနေသွားမလဲဟမ်အာတင်ကိုယ်တိုင်တတ်တာပဲဘုရင်ကမခိုင်ခိုင်တင်ကိုယ်တိုင်တတ်တာပဲတင်အကုသိုလ်ပေါ့လို့တဲတို့ပြောတယ်ဘယ်လိုနေမလဲစိတ်နှလုံးမချမ်းမသာနဲ့ပြီးတော့တရားလည်းစိုက်နာနေမှာမဟုတ်တရားလည်းအားထုတ်နိုင်မှာမဟုတ်ဘူး သူခမညာတလားနဲ့သွားရရှာမှာအခုကြည့်ပါလားသူ့ရဲ့စေတရိပုတ္တရာကိုရမြတ်ကြီးရဲ့အကျိုးရှိတဲ့လက်ွက်ကြောင့်ချမ်းသာရရသွားတာဘယ်ကတော့လောလောလောလောဆယ်တည်းမှာလွတ်သွားတာပေါ့လေအရိယာတော့ဖြစ်မသွားဘူးသူကတော့ဥပဒနာညာတော့တော်တော်လေးပြည့်စုံသွားတယ်ဒီကမှတစ်ဆဲဆဲနိုင်တာပေါ့ဟိုဘက်ကဆက်လိုက်လို့တောတာပန်ဖြစ်သွားလို့ရှိရင်သူလှုပ်လာတဲ့သတ်မှုတွေပေါ့လေအကုသိုလ်တွေအကုန်လုံးပါသွားနိုင်တယ် ကျင့်သွားတယ်ဘယ်တော့မှအကျုံးပေးနိုင်တာဗလားတိကအဲ့ဒါလိုရှိတယ်နောက်လိမ္မာညာတာတွေဟာအဲအကျိုးရှိတဲ့လှဲ့เสียကြုံပြီဆိုလို့ရှိရဲ့အဲ့ဒီရှင်သာရိပုတ္တရာကိုလိုများကြီးရဲ့လှဲ့ပုံလေးကြီးပေါ့ဟုတ်တယ်မလားပရိရဲ့သုံးပုံလေးကြီးဒါအတူယူပါမယ်အဲတချို့လည်းပဲရှိတယ်လောကမှာပေါ့လေလူလူချင်းချင်းဆက်ဆံတဲ့အခါခီးတာကြီးငှားတာကြီးပေါ့လေအဲဒါတွေရှိပါတယ်ပြီးတော့ဟို ဝေတို့လာယူတာတွေဒါတွေရှိတယ်ဆိုကြပါစို့တူတယောက်ကကိုကြီးလာပြီးတော့ပတ်စံလာရှိတယ်ပစ္စည်းတစ်ခုခုလာပြီးတော့ခဏငှားတယ်ဆိုကြပါစို့အဲတော့လာတဲ့ပုဂ္ဂိုလ်ရဲ့အခြေအနေကိုအတီးပြီးသားသူ့ကိုရှိလိုက်လို့ရှိရင်အလုံးမငှားလိုက်လို့ရှိရင်အဲငွေတို့ပေးလိုက်လို့ရှိရင်ပြန်မမရှိဘူးဆိုတာကိန်းနေတည်ပြီးသားပဲအဲ့တော့ရှိပါဘလို့ငှားပါဘာပစ္စည်းပေါ့လေအတူဘလို့ပေးပါပေါ့လေ အဲ့တော့ခုနကြီးမဲ့ငားမဲ့ပုဂ္ဂိုလ်ကတိတိကျကျတော့သိနေတော့ကြံလားမရှိမှသိနေတော့မရှိဘူးပြောလိုက်အဲ့ဒါမရှိဘူးပြောလိုက်တို့ရှိသားပဲပဋ္ဌာနာမရှိဘူးလို့ပြောချလိုက်ဒါလိမ္မာမဟုတ်လားဟမ်လိမ္မာမဟုတ်လားလိမ္မာမလိမ္မာလို့ဆိုနိုင်တယ်မဟုတ်လားဆိုနိုင်တယ်တလိမ္မာပဲတော့သို့တော့လူလိမ်တဲ့အတွက်သူ့မှာဘယ်လောက်နစ်နာသွားတယ်လိမ်ခါရတဲ့ပုဂ္ဂိုလ်ဘယ်လောက်နစ်နာသွားတယ် ကျိုးလိမ့်တဲ့အတွက်ဘာမှပူနေတာသွားလို့သူမှာဘာမှမနေတာဘူးဟုတ်တယ်မလားဘာမှမနေတာဘူးဒါမျက်နှာပြကြည့်ကိုကမျက်နှာမှာပေါ့သူကြည့်တဲ့အတိုင်းကိုကပြေးလိုက်လို့ရှိရင်ကိုပြည်စီဆုံးရှုံးလာသေးကြနေတာဟုတ်တယ်မလားမျက်နှာမူသားတော့ဖြစ်တယ်သူကသို့တော့အဲ့ဒီမူသားကကံမမြောက်ဘူးကံမမြောက်ဘူးဆိုတာကအပေဆွဲမချဘူးဒီလိုဆိုလိုတဲ့ကံတော့ကံပဲဟုတ်တယ်မလားမူသားဝရ ကံတော့ဖြစ်တော့ဖြစ်မူတာဝါဒတော့ဖြစ်တော့ဖြစ်သွားတယ်ကံမမြောက်ဘူးတဲ့အဲ့ဒါမျိုးပေါ့လေဟိုဘုန်းကြီးကလိမ်ကြီးနေသိနေတာမဟုတ်လားဆရာနဲ့ကပြောတာတော့ကျန်တာဒီတိုင်းလို့ပြောနေတာလားကံတော့မမြောက်ဘူးကံမြောက်တဲ့ဟာတော့ကလည်းကိုယ်ကလိမ်လိုက်လို့ပြညာနစ်နာသွားတာဟုတ်လားကိုယ်ဆင်းရောစိတ်ဆင်းရောကိုယ်လေးခါလေးခါလေးကြားပြီးတော့ဒုက္ခတွေရောက်သွားတာအဲ့ဒီဆာမျိုးပါဘူးသားတဲ့အဲ့ဒီဆာမျိုးရှင်းရမှာအဲခုနဆာမျိုးလည်းကြည့်ရင်ကောင်းတာပဲမရှိဘူးဆိုတာဟုတ်မလား ရှိဘူးဆိုတာအဲတကူတော့ရှိတယ်လာပြီးတော့ကြီးတော့ငားကျင်အဲကြီးပြမရှိဘူးပြောပေါ့ဟုတ်လားကြီးပြမရှိဘူးကြီးပြငွေမရှိဘူးကြီးပြငွေမရှိဘူးဆိုတာအိဗေဒိဗေရပါတော့ကိုယ်တော့သုံးကြရှိတယ်ဗောခင်ဗျားရှိကြရှိဘူးဗောဒီလိုလဲပြောနိုင်တာဒီကြီးကျက်နေဟာလားဒီလိုလောက်ပါပါဆိုအဲ့ဒါကြီးလောက်ပါပါဆိုအဲ့တော့မူတာအသိရေးကြည့်ပါလေအထူးအားဖြင့်အဲအယောင်းဝင်သမားတွေတို့ကိုအရေးကြည့်တယ်ဟုတ်လားအယောင်းဝင်မသိရေးကြည့်တယ် ပရိယေသုံးဓာတ်ကိုရေးကြည့်တယ်ဟုတ်လားပရိယေသုံးမနဲ့တည်းတို့သွားသုံးလိုက်လို့ရှိရင်တော့ဒီကကြီးပြည့်ကုန်တာပဲဟုတ်လားဆွမ်းနာရေးကြည့်ပါတယ်မနာရေးကြည့်တယ်အဲ့တော့ဒီမှာဘုန်းကြီးကလူမှုဆက်ဆံရေးမှာပြောရည်ဆိုရည်နဲ့စပြီးတော့အဲလှည့်ရတာလေးဒီကလားမမှန်တာပြောရတာလေးတွေပါဒါလေးတွေပြောတတ်အောင်ဆိုပြီးတော့သင်တန်းပေးတာတော့မဟုတ်ဘူးနော်ကျမ်းဂန်ရှိလို့ဆုံးရပြောကြတာဟုတ်လားအဲဒီတိုင်းလုပ်ရလားဟုတ်လားอืมဒီတော့ကလား တကယ်အကျိုးစီးပွားလိုလိုလားလားနဲ့ဒါနကုသိုလ်ပြုတတ်သူဟာအခြားအခြားပုဂ္ဂိုလ်တွေပေါ်မှာကိုကတကယ်အကျိုးစီးပွားလိုလားတဲ့စိတ်ဓာတ်တွေကရှိနေတော့မိမိရဲ့နှုတ်ထွက်ကြောင်တစ်ဖက်သားပုဂ္ဂိုလ်ကိုဆင်းရဲစိတ်ဆင်းရဲဖြစ်မှာကိုမလိုလားတော့ဘူးမလိုလားတဲ့အတွက်ပြောစရာရှိမှန်မှန်ကန်ကန်ပြောလို့ ကျေတို့ပြောတဲ့အတွက်တစ်ဖက်သားပုဂ္ဂိုလ်နိနာမဲ့အခြေအနေရှိလို့ရှိရင်ဘာဖြစ်တော့ပရိယေသုံးနာသုံးလို့အဲ့ဒီလိုလို့ဆိုရတယ်အဲ့တော့သီလလည်းမပြတ်တော့ဘယ်လောက်ကောင်းမလဲဟုတ်လားနန္ဒီရကြတာသိကြကြည်တာဒီမူသားလေးလွတ်ခဲဆိုသွားတာပဲခဏလေးဟုတ်မလားသိညာနဲ့သိညာဆိုနှုတ်ပေါ်တဲ့ပုဂ္ဂိုလ်ကြီးဆိုလို့ရှိသိညာနာပဲဟာအမှန်တရားတယ်ကွာပြောတွေ့ရတယ်ဒါလေးအဲနောက်ဆုံးကတော့ဒီဒီရဲ့တောက်စားတာပေါ့ဟာဒီဒီကတော့တချို့ကပြောတယ်ဟာအဲ စီးဖြစ်ဝါဖြစ်တောက်တာပဲဟုတ်လားသက်စီးဖြစ်ဝါဖြစ်တောက်လို့မမူဘာကိစ္စမရှိပါဘူးတဲ့ဟုတ်လားဒီတောက်လို့မမူဘာကိစ္စမရှိဘူးဟမ်တောက်ပြီးအိတ်တွေဘာမှကိစ္စမရှိဘူးလားဟမ်ဘယ်လိုရှိမလဲဟမ်အဲဟုတ်ပြီဟုတ်ပြီရစ်ရှည်ကြီးလေးတိုက်ထဲရောက်သွားရဲ့ငကောကစိတ်နေစိတ်ချပုံမှန်နေတဲ့ပုဂ္ဂိုလ်ဟာကြီးကြီးလင်းလင်းဖြစ်နေတဲ့ပုဂ္ဂိုလ်ဟာမှန်လား ရစ်ရှိပေကြီးဗိုက်ထဲရောက်သွားတဲ့ခါကျတော့ဘာဖြစ်လဲနည်းနည်းလေးရစ်တိတိရစ်တိတိဖြစ်လာတယ်ရစ်တိတိရစ်တိတိဖြစ်လာတဲ့ခါကျတော့ငါကိုစိတ်ပဲရောက်သွားတော့ဟမ်ကြောက်သွားပြီပေါ့ကြောက်သွားကြတယ်မလားငါကိုကမလိမ့်တတ်တဲ့ပုဂ္ဂိုလ်ကလွယ်လွယ်ပဲနှုတ်ကပေါ့သွားပြီဟုတ်တယ်မလားအဲခုနမတော်မသင့်အဲမပြုတဲ့ပုဂ္ဂိုလ်ဟာရစ်စီကြီးဝယ်သွားတဲ့ခါကျတော့လှုပ်လာတတ်တယ်သူလည်းပဲမိစ္ဆာကာရသဘောပဲဟုတ်လား အလုံးသောဒုစရိုက်တို့ရဲ့မိစ္ဆာခံရတဲ့ဒီကြောက်ဆရာကောင်းတာလေဟုတ်လားဒီပါတယ်ကာမတိမိစ္ဆာစာရာလည်းသူကထည့်ထားတယ်ယူပြထားတယ်အဲ့ဒါမလားအဲ့တော့ဒါလည်းပဲရှောင်ရတာသူကတော့သာနာစိတ်နဲ့ရှောင်ရတာတော့မဟုတ်ဘူးပေါ့သူဝင်သွားရင်ကုသိုလ်ရေးမှာရစ်ပြောပါမေ့သွားတာကုသိုလ်ရေးမေ့သွားတယ်ဆိုလို့ကြည့်ကြင်ကောင်းကြီးရတဲ့ကုသိုလ်ရေးမေ့သွားပြီဆိုတော့အကုသိုလ်ရေးမှာသူမြင်မွန်းသွားပြီဆိုအတိပဲမရောက်ဘူးလားမြင်မွန်းသွားတော့ ကုသိုလ်မဖြစ်တော့ဘူးသူအကုသိုလ်ကြီးအကုသိုလ်ဆိုလို့ရှိရင်အပင်ကြီးရဲ့သောက်တာတည်ကြနေတာဟုတ်တယ်မလားပြီးတော့တည်တည်ရဲ့တောက်စားတာလည်းပဲကဘာသူကဘာသားတွေရဲ့ပြင့်ထုံးတရပြင့်ထုံးတစ်ခုပဲသူကဘာသာတိုင်းလိုက်နေရမှာဟုတ်တယ်မလားအဲ့ဒီလိုသီလာတဲ့ဒါလူလူတွေမှာပေါ့ငါးပါးသီလာသူကအိဋ္ဌသီလာမထောက်ကြည့်ပဲနဲ့လည်းပဲမြဲရမှာဟုတ်လားမထောက်ကြည့်မှမြဲရပဲဒီဟာတွေချိုးဖောက်လို့ရှိရင်သီလာပြတ်တာပဲ အဲဆောက်တည်ထားတော့လည်းမြဲရတာပဲဒီကအိဋ္ဌသီလဆိုတယ်ဆောက်တည်ဖြစ်စေမဆောက်တည်ဖြစ်စေမဖြစ်တော့သူကမြဲရမယ်သူကအဲ့တော့လားအဝတ်မကင်းတဲ့ပုဂ္ဂိုလ်ဟာအဝတ်မဝင်ဘယ်လိုနေတော့ကြည့်မကောင်းဘူးပေါ့ဟုတ်လားဒီမကင်းစကောင်းတဲ့ဒီကျင့်ဝတ်ဟာသောက်တည်ဖြစ်စေမသောက်တည်ဖြစ်စေမြဲကိုမြဲရမှာမြဲရင်ကြည့်မကောင်းကြည့်မကောင်းဖြစ်တာမတင်တယ်ဘူးဖြစ်တာဟုတ်လားမတင်တယ်ဘူးဖြစ်တယ်တဲ့ဒါမှမဟုတ်သတ်မှုမှရှောင်ကျင်တဲ့အလုပ်ခိုးမှုမှရှောင်ကျင်တဲ့အလုပ်မိစ္ဆာစရမှုမှရှောင်ကျင်တဲ့အလုပ် ပြီးတော့လိန်ကြောခြင်းမှာရှောင်ကျင်တဲ့အလုပ်နဲ့ကုသိုလ်ရေးမှာရည်မှုရွတ်တို့မိလျော်ခြင်းအကြောင်းဖြစ်တယ်ဒီဒီတောက်စားခြင်းမှာအခုပါလေနံပါတ်4လို့ပတရိန်လို့ပါဟုတ်မလားအဲ့ဒါကြီးလည်းအကုန်လုံးပါတယ်ပါတယ်ဒီမှာဟုတ်မလားအဲ့ဒါပဲအဲ့ဒါရည်မှုဆေးတွေပေါ့လေအခုတော့ပါရည်မှုဆေးလို့အမိတတ်ထားလိုက်ပြီဟုတ်လားအဲ့ဒါဒီအကုန်လုံးကြီးကပါတယ်အဲ့ဒါကြီးကရှောင်ကျင်တာအဲ့ဒါသီလခေါ်ပါတယ်သီလဟုတ်လားသီလ သီလနာမိတံသတ္တနာအဝတ္တယောပဋိဋ္ဌာအာလမနံဒါနလေးနံဂတိပရာယနာလို့ကျမ်းဂန်များပြထားတယ်အခုပြောခဲ့တဲ့သမှုမှာရှောင်ကျင်ခြင်းအစရှိတဲ့ကောင်းတဲ့အလေးမတော်မသင့်တဲ့ကိုယ်နှုတ်အပြုမှုမှရှောင်ကျင်တဲ့ကောင်းတဲ့အလေးသီလဟာတဲ့သီလဆိုတာဟာတတ္တဝါတို့ရဲ့မိရပဲမိရပဲ ကလေးထိုင်လို့ပါလို့ဆိုအမိရှိရတာဟုတ်လားမိရပဲသိနေရတာမမိပဲနေလို့ရှိပြန်မနာပေါ့သိရတာပေါ့ရုပ်ပြည့်သိရဖြစ်တာပေါ့ဓမ္မသိရသိရပြန်မမိဆိုလို့ရှိရင်လည်းမကောင်းဘူးပေါ့ပြီးတော့တတ္တဝါတို့ရဲ့တရားလည်းဖြစ်တယ်တဲ့ညီကြီးကမကင်းစကောင်းဘူးလေညီကြီးကဓမ္မသက်ရှိတတ်မဲ့အရာဝတ္ထုတွေရဲ့တရားရှိပဲညီကြီးလိုပဲညီကြီးလိုတရားပဲပြီးတော့စွဲเสียရအဲ ဒုတ်တို့တောက်ဝဲတို့ကျိုးတို့နဲ့တူတယ်တဲ့အိုမင်းမဆံဖြစ်တဲ့ပုဂ္ဂိုလ်ကြီးဟာတောက်မွေးထောက်ထောက်ထောက်ခတ်ထောက်ကသွားတာနော်တောက်မွေးမပါဘူးဆိုလို့ရှိရင်အဲဒီရိတ်ရိုင်ပြီးတော့တုံလုံးခိုက်ခိုက်နေပေါ့ဒီမှာလဲလဲလဲသွားတယ်တောက်မွေးလေးထောက်ခတ်ထောက်ကဆိုတော့သိတဲ့သားတယ်ဟောဒီမှာကျိုးတန်းလေးဆွဲသွားလို့ရှိရင်လည်းထိုင်လိုက်ထားလိုက်တယ်အမှန်ချမ်းသာတာဒါပဲဒါဆွဲစရာ၊ကိုင်စရာတောက်ဝဲအဲကျိုးတန်းနဲ့လည်းတည်တယ်တဲ့ဒီလိုဆိုထားတယ် သူကအခြေစိုးအနေစိုးကလည်းစောက်စောက်ကာကွယ်တတ်တယ်တဲ့။ကာနာလေးနာပုံအောင်စရာလည်းဖြစ်တယ်။လက်သွားစရာလည်းပဲလားစရာဂတိလည်းပဲဖြစ်တယ်။လဲရောက်စရာလည်းဖြစ်တယ်တဲ့။ဒါဆိုထားတယ်။မနှကောင်းတာဒီလား။ဟုတ်လား။ဣဒလောကပရလောကသမ္ပတ္တိနာဟိတိလသတိသောအဝတ္တယောပဋိဋ္ဌာအာလမနာဒါနာလီနာဂတိ။ ပရယနာနတ္တိတဲ့ယခုယခုလောကလောကပေါ့လေဒီမြင်လောကနောင်သမဏောလောကပြည့်စုံမှုမှန်သမျှတွေရဲ့ပြည့်စုံမှန်သမျှတွေပြည့်စုံသွားဖို့ရမို့လေသီလနဲ့တူတဲ့မိယာတီယာဆွဲရာစောက်ရှောက်ရာလဲလျောင်းရာလာရာပုံအောင်ရာမရှိတဲ့ဒီလိုဆိုထားတယ် စိတ်ကောက်လာပါဘူးဒီလိုဆိုတယ်အဲ့တော့သီလလင်္ကာသီလလင်္ကာရတတိတော်လင်္ကာအလင်္ကာရောသီလပုဗ္ဗတတိတံပုဗ္ဗံသီလကန္နာတတိတံသီလကန္နာတတိတော်ကံတော်နတ်တိတဲ့သီလနဲ့တူတဲ့အစဉ်တန်းစာမရှိဘူးသီလရိဟုသောအစဉ်တန်းစာနဲ့တူတဲ့အခြားအစဉ်တန်းစာမရှိဘူးသီလရိဟုသော အပွင့်နဲ့ပန်းနဲ့တူတဲ့ပန်းမရှိတဲ့သီလတိဟူသောယနနဲ့တူတဲ့အခြားယနမရှိအဲ့ဒါဆိုထားတယ်ဒီမှာအဲ့တော့သီလတိဟူသောအအစဉ်တန်းစားဆင်းရဲထားသီလတိဟူသောပန်းကိုပန်းထားသီလတိဟူသောယနကိုလိမ့်ကြံထားတဲ့တစုံတယောက်သောပုဂ္ဂိုလ်ကိုငယ်ပြီးဖြစ်စီကြီးပြီးဖြစ်စီပေါ့ဒီဘယ်ပုဂ္ဂိုလ်မဆိုးပေါ့ဒီနတ်နဲ့တကွာတော့တလောကလုံးကတဲ့ကြည့်လိုက်ရှုလိုက်လို့ရှိရင် တင်းကိုမတင်းနိုင်နိုင်ဘူးတဲ့ရှိပြီးရင်ရှိကျင်ရင်ဒီလိုဖြစ်နေတာတဲ့ဒီလိုဖြစ်နေတာဘုန်းကြီးတို့ဘုရားလက်ထက်တော်ခါကလေအဲဝိတ္တကတကမာကြီးကဘုရားဆက်ဆက်ကသူကအဲဘုရားသာသနာကိုပစ္စည်းလေးပါးနဲ့ထောက်ပံ့ဖို့ဒီရာထူးကိုသူကလိုလားလို့ပါရမီရှိခဲ့တယ်တကမာကြီးဆိုသူသားတွေသမီးတွေနဲ့တကယ်ဝိုင်းပြီးတော့ထိုင်လိုက်လို့ရှိတယ် သူကအသက်အများကြီးရှိနေ120တောင်ရှိတယ်ဘယ်ဟာဝိတကာဆိုတာခွဲခြားပြီးတော့မသိနိုင်တော့ဒီလောက်ရှိရုပ်ကြီးတော့တာတော့တာပြီးတော့ဝိတကာသွားနေတာတွေ့လို့ရှိရင်အဲ့ဒီအသွားလေးအမူအရာကတဲ့သိကြည့်လို့ကောင်းတယ်ဒီလိုပဲသွားနေတာတွေ့ရပါစီပေါ့ဒီထိုင်နေတာတွေ့လို့ရှိရင်ဟာထိုင်နေတဲ့အမူအရာလေးကတက်လှတယ်ဆိုတာပါဒီအမူအရာလေးပဲကြည့်နေနေတာပဲဟုတ်လားอืม ရနေတဲ့အမူအရာလေးတရားလေးချင်းရနေတဲ့အမူအရာလေးကြည့်ရတာကိုပဲကျဉ်းနေတာတဲ့တမန်ဘယ်လိုအမူအရာပဲပြည့်စုံဖြစ်စေပေါ့ဒီကြည့်ရတဲ့ပုဂ္ဂိုလ်ရဲ့စိတ်ထဲမှာဆိုလို့ရှိရင်တင်းကိုမတင်းနိုင်နိုင်ဘူးလေဒီလိုဖြစ်တာတဲ့ဘုရားဆက်ဆက်ကသီလတွေလုံခြုံခဲ့တဲ့အကျိုးတွေနောက်ဆုံးတမှာမွေးလိုက်တဲ့သားသမီးကတော့မှနှစ်ကြိတ်သားက10ရောက်နဲ့သမီးက10ရောက်နှစ်ကြိတ်ပဲဟုတ်လားအများကြီးပဲအများကြီးဒါအကျိုးမကြဘူးတဲ့ဒီလိုဖြစ် သီလတကူတွေပေါ့သီလတကူသီလအရှိန်ဝါတွေဘုရားအရှိန်ဝါတွေအခုအဲဘုရားလက်တဲ့တော်ခံမှလည်းပဲသူကခုနှစ်နှစ်တည်းတဲ့ကူကသူကသတ္တပံဖြစ်တာလေတင့်တယ်လို့သီလရေးဟူသောအရှင်တန်းစားသင်ညာထားတဲ့ပုဂ္ဂိုလ်သီလရေးဟူသောပန်းပန်းထားတဲ့ပုဂ္ဂိုလ်သီလရေးဟူသောယနာလိမ့်ကြနာတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်ကိုနတ်နဲ့တကွာတော့တလောကလုံးကကြိလိုက်ရှုလိုက်လို့ရှိရဲ့ ဤလူကိုအားမြနိုင်တော့အောင်မခွာကျင်တော့ဖြစ်တယ်လို့ဆိုရဲဒါတော့ဘုန်းကြီးတို့အခုဘလောက်ပဲချောပါတယ်လှပါလို့ဆိုပေမဲ့လို့ဒီနေ့တည်းတည်းဝိသထားမှသူကကြည့်ကောင်းကြည့်ကောင်းနော်ဟုတ်လားဒါဆိုလည်းအဲ့ဒီအဝတ်ကတော့လက်တယ်ပြီးတော့ဝေ့ရတာလေရို့သွားတယ်ကြာတော့ပြီးတော့သူ့အယူအလိုက်တင့်တော်တဲ့ခါလေးရှိသေးတာပေါ့ ငယ်ငယ်ကဝက်တဲ့အဝက်ဟိုရွတ်တော်ကြီးချင်းမှသွားပြီးတော့ဝင်ဘယ်လိုနေရောဟမ်ကြည့်မကောင်းဘူးမလားသူ့အရွယ်လိုက်ဝက်ရတာဟုတ်လားသူ့အရွယ်လိုက်ပဲကြည့်ကောင်းရှုကောင်းတာဝက်မှာလားဒီရှိတယ်အဲ့တော့အရွယ်တိုင်းအရွယ်တိုင်းနဲ့တော်တဲ့အဝက်အရွယ်တိုင်းအရွယ်တိုင်းနဲ့တော်တဲ့ပန်းအရွယ်တိုင်းအရွယ်တိုင်းနဲ့တော်တဲ့ရင်လားအခုဖွားကြီးတွေကြည့်ပါလားမိတ်ကသွားလိမ့်မယ်ဘယ်လိုနေမလဲဟမ်ဟမ်ဘယ်လိုနေမလဲမိတ်ကသွားလိမ့်ရဟမ် ဘယ်တော့မှမယူနိုင်တဲ့ဒါလည်းတော့အဝိတ္တန်သာပัญญနာတွေ့ဘူးလားဟမ်တွေ့ဘူးကြလားတွေ့ဘူးကြလားမတွေ့ဘူးနော်တစ်ချိန်ကလေခွန်ကြီးတို့ဟိုနတ်သားတယောက်ကဘုရားထံမှာရောက်ရှိပြီးတော့မေးလျှောက်တယ်အဲမေးလျှောက်တာကတော့ကိဉ္တုယဝတ္တရာတာတု ပန်းနေမြတ်စွာဘုရားယာဝစရာဥဒိတိုင်အောင်တာတိကောင်းသောအရာကလွတ်အပ်တဲ့အရာကကျေးဇူးပါပါလေဆရာတဲ့။ဥရိအထိကောင်းတာပါပါတော့။ဟုတ်လား။အဲ့ဒီလိုနတ်သားကမေတော်မြတ်စွာဘုရားကတိလံယာဝစရာတာရုတဲ့ဒီဝဗုဒ္ဓတိလူရင်းနဲ့မေးလျှောက်လာညာဥဒကနာသားတိလံကိုကျင့်သီလယာဝစရာ ဥဒိတေအောင်သာတုကောင်းတယ်ပါတယ်တော့ဟင်ဥဒိတေအောင်ကောင်းတာပါတော့သီလဟုတ်လားသီလပဲနော်ဘယ်ရွက်စားပြီးတော့ကောင်းတာလဲလို့မေးလို့ရှိရင်ဘယ်လိုဖြေမလဲဘယ်ရွက်စားပြီးတော့ကောင်းတာတော့ဘယ်ရွက်စားပြီးတော့ကောင်းတာတော့ဟင်တိတတ်တဲ့ယောဂစားပြီးတော့ကလေးဘဝစားပြီးတော့ဟုတ်တယ်မလားလူကြီးဘဝတည်းဟောအခုခွန်ကြီးတို့ကြည့်လေ ငငယ်ရွယ်ရွယ်ကတွေးတာသူချိုးတော့ပေါ့လေဓမ္မလှလှပပရှိတော့ခါကဝိတ္တအဝိစားရီဆင်းရဲတဲ့အဝိတ္တဟိုအသက်50ကျော်60ကျော်80ကျော်အရွယ်ရောက်မှသာသွားပြီးတော့ဝိတ္တရှိရင်ဘယ်လိုနေသလဲဟမ်ဒီဖွာကြီးငယ်မှုပြန်နေပြီဟုတ်လားတကယ်ပြန်နေလားမသိဘူးလူပြောမယ်မလားအဖိုးကြီးလည်းဒီလိုနေမှာပေါ့ နုနုအဝတ်ကလေးတွေပါလေးတွေသွားပြီးတော့ဝတ်လို့ရှိရင်ဟုတ်တယ်မလားတိုင်နဲ့မနဲ့လူငယ်လိုပေါ့လေဟုတ်တယ်မလားအဲလိုအခုဟိုဟိုဗာလဲအခုခေတ်စားနေတဲ့ဟိုလမ်းတရဲ့ဘောင်းဘွားတို့ပါပဲအဲဒါလိုသွားလို့လို့ရှိရင်မလုပ်နိုင်ဘူးလားဒီဘိုးကြီးတော့ငယ်မှုပြန်နေပြီငယ်ပြန်နေပြီကြောင်းမှာဟုတ်တယ်မလားဒါပဲအုံနောက်မှာကောင်းရင်လည်းမသိဘူးအုံမတကောမင်းကြီး သူယူနေဖို့ပေါ်တယ်ဒီလောက်ထိသားတာမလားငယ်မှုပြနေလို့ပြောတဲ့အပြင်သူယူနေဖို့ပေါ်တယ်ကျန်ကကျန်ကတော့ဒီဆိုထားတာတော့လားဒီလောက်ထိဆိုထားတာတော့မလားဒီတော့လူတွေသင်ကျမ်းရတဲ့အဝတ္တဇာဟုတ်လားအဝတ္တဇာခုနလိမ့်ကြရတဲ့ပဏ္ဏတာစသည်တို့ဟာမဆင်းရတဲ့ပဏ္ဏတာလိမ့်ကြရတဲ့ဒီနတာစသည်တို့ဟာ သူ့အရွယ်လိုက်ပဲတင့်တယ်တဲ့ဟုတ်လားအရွယ်တိုင်းအရွယ်တိုင်းမတင့်တယ်လေဟောအခုခွင်းတို့တီလာတီလာကတော့လေငယ်ငယ်အရွယ်လည်းပဲတင့်နေတာပဲလှတာပဲလူလအရွယ်လည်းပဲတင့်နေတာပဲလှတာပဲအိုမင်းရင့်ရော်ပြီးတော့သွားတဲ့ခါလည်းပဲလှတာပဲသူကဟုတ်တယ်မလားဩကလေးလေးအရွယ်များဆိုအင်းဒီကလေးက အခုအရွယ်တွေကတတ်တာဖြတ်တာခိုးတာဒါတွေသူစောင့်ကျင်နေဒီအလုပ်နဲ့သူဘာလို့ခိုးတော့ကဲတဲ့ပုဂ္ဂိုလ်များပေါ်မလားဟမ်ပေါ်လိမ့်မယ်နဲ့တူတယ်ဟုတ်လားဟိုလူမိုက်တွေတော်ထဲမှာဆိုလို့ရှိရင်လူမိုက်တော်ထဲမှာနည်းနည်းဟိုစင်ကြယ်တာစဉ်းစားတာရမလားအဲနည်းနည်းစာနာတတ်တဲ့ကလေးတယောက်ဒီပါသွားလို့ရှိရင်လေဟိုလူမိုက်ကအားကောင်းနေတာအားကောင်းနေတဲ့ဓမ္မမတော်တာတွေဘာတွေမလုပ်ဖို့ဘာကိုပြောလို့အမွေမင်းက ဟုတ်လားဖះလောက်နာဥဏိကေလားပါလားဟုတ်လားဒီလိုကိုဒီလိုပြောကြတယ်နော်ဟုတ်လားဒီပြောကြလားရှိတယ်မလားအဲပြောတယ်ဟုတ်လားလူမိုက်တွေကိုလူမိုက်တွေကိုဟုတ်လားလူမိုက်ဆိုတာပြောမှာပေါ့မင်းကဒါဘာလို့ဖို့တော့ဒီသက်ဒီရွယ်နေမြအောင်မယ်တကယ်လည်းမျှပဲဖះလောက်လို့ကြောင်ကျင်လို့ဟုတ်တယ်မလားအဲ့ဒီလိုဆွဲကြတာဆွဲကြတာရှိတယ်ဒါလူမိုက်တွေလေလူမိုက်ဆိုတာမျိုးကတော့နားလေတော့မဆွဲနဲ့ သူတို့ကဲ့ရဲ့လို့ကတော့ဘယ်လောက်ကဲ့ရဲ့ကဲ့ရဲ့အဲ့ဒါမလားမှန်မှန်ကန်ကန်တွေးတာစတာယူဆတာစိတ်နေသဘောတာမှန်ကန်တဲ့ပုဂ္ဂိုလ်တွေကတော့ငယ်ငယ်ရွယ်ရွယ်လေးရှိသေးဗျာတကယ်တည်းသီလနဲ့ဘာနဲ့တည်းသူကကဲပါမလားဘာလို့ဆရာလဲကဲပါမလားမကဲရဲ့ဘူးတော်တယ်တော်တယ်ဟုတ်တယ်မလားတော့အရွယ်သားရောက်သွားတယ်ဘာဖြစ်တော့တော်ရဲ့တော်ပါပြီရှင်းမှုလား ဟောအသက်ကြီးတယ်ဒီသူကငငယ်တဲ့ကဒီလိုက်လုံချုံခဲ့တာဟုတ်လားမလားဒီလာကောင်းပါပြီလေအခုဒီသမင်းရှူသေးဘူးသွားမကြိုးသေးဘူးစသည်ဒီလောက်တော့ဟိုတယ်ချင်းမလိုက်ကြည့်ဟုတ်လားမလားခုနဝိသခတကမာကြီးလေးလို့ပေါ့သမင်းမဖြူဘူးသွားမကြိုးဘူးအရေးမတော်ဘူးပြိုးလို့အရွယ်ကမကြဘူးဟုတ်လားမလားသာသမီးကြီးလည်းပဲ20မွေးလိုက်တာတခါအရွယ်မကြဘူးဘယ်တော့ကောင်းမလဲဟင်ဘယ်တော့ကောင်းမလဲဒါတိလာတကိုးတွေပဲအဲ့လောက်ဒီကျမ်းဂန်ကပြထားတာဒီတော့အရွယ်တိုင်းနဲ့တော်တဲ့ သင်တန်းသာအရွယ်တိုင်းနဲ့တော်တဲ့ပန်းသာအရွယ်တိုင်းနဲ့တော်တဲ့ယနအခုခေတ်ပြောလို့ရှိရင်ဘယ်လိုပြောမလဲမိတ်ကပ်ပေါ့ဟုတ်လားအဲအရွယ်တိုင်းနဲ့တော်တဲ့မိတ်ကပ်လိမ့်ကြပါဆိုတာဟုတ်လားမလားကဲဆိုရမယ်ဥဒိတိုင်အောင်ကောင်းနာကဘယ်ဟာလဲဥဒိတိုင်အောင်ကောင်းနာက ဘယ်ဟာလဲကုจิตသီလပဲကုသီတိုင်အောင်ကောင်းနာကဘယ်ဟာလဲကုจิตသီလပဲကု တ်သားကမေးလျှောက်လို့မြတ်စွာဘုရားကဖြည့်ကြထားတဲ့အချက်ကလေးဘေခါကာလမြို့မရှိဘေအယူဝဲမြို့မဆိုပေါ့လေအမြဲတမ်းမညှိုးနိုင်တဲ့အဝတ္တန်သာဘယ်ခါမှမညှိုးနိုင်တဲ့ပန်းဘယ်ခါမှယနမပြည့်နိုင်တဲ့ဘာဖြစ်လို့မိတ်ကဟုတ်လားကောင်းတာပေါ့လေဘယ်လောက်ကောင်းလဲဘယ်လောက်ကောင်းလဲသိကောင်းတာသိကောင်းတာ အခုဘုန်းကြီးလည်းအဲ့ဒါတွေဘောအခုယောဂီတွေလာတွေဘောဒီအရင်ဆင်ញမ်းနေတာပဲဟုတ်လားဆင်ញမ်းနေတော့ဒီဟာကိုဟိုအရွယ်တိုင်းရွယ်တိုင်းခါတိုင်းခါတိုင်းနဲ့တင့်တော်တဲ့ဟာကိုဆင်ញမ်းထားတော့ဘယ်လိုနေမလဲတင့်တယ်ဘူးလားတော်ပါပြီလေကိုချင်းကောင်းပါပြီလေဆိုတာဟုတ်မလားဂုံသတင်းလေးလည်းဖြစ်မလားဘူးလားကိုယ့်အတွက်လည်းပဲကိုမူရနှုတ်မူရလေးတွေပါပြီတော့ယဉ်ကျေးလှပမနေဘူးလားကိုမူရလည်းပဲချောမောလှပနှုတ်မူရလည်းပဲချောမောလှပဟုတ်မလား ဂုံတရေလေးလည်းကျွဲလို့သိကောင်းတာဒါကြောင့်ဒါနပန်းကုန်းတဲ့သီလပန်းကုန်းဆင်ញံတာကပိုးပြီးတော့လှတယ်ပိုးပြီးတော့ဗာပြီတော့ယနာသိနေဒါတော့နော်ယထာဘိပုပ္ပဒတိမာကြည်ရာမလာကုနေဘဟုဧဝံဇာတိနာမစေနာကတ္တဗံကုတလံဘဟုခြေကောလေမှာကျွမ်းကျင်တော်မလာကာရောပန်းကုံဓမ္မတိပုပ္ပဒတိမာပန်းစုရီဟူသောပန်းမုံကြီးမှာ ဘုရားသာကုံသောမာလာကုဏီပန်းကုံတို့ကြည်ရတာလူရာရအသွေးအယောင်အရွယ်စလိုက်ကောက်ယူကြည်ကုန်းတဲ့ကဲ့သို့ဧဝဣတုဇာတိနာဖြစ်ပေါ်၍လာသောမစ္စေနာတည်ခြင်းသဘောကိုမနှုံးဆန်နိုင်သောပုဂ္ဂိုလ်မှန်သမျှသည်ငယ်ငယ်ပဲဖြစ်ဖြစ်ရွယ်ရွယ်ပဲဖြစ်ဖြစ်ကြီးကြီးပဲဖြစ်ဖြစ်ဘယ်ပုဂ္ဂိုလ်မဆိုဟုတ်လားမလားမစ္စေနာတည်ခြင်းသဘောကိုမနှုံးဆန်နိုင်ပုဂ္ဂိုလ်မှန်သမျှသည် ကုသလံပြေကင်ကောင်းကျိုးရတဲ့ကုသိုလ်အမျိုးမျိုးကိုကုသလံပြေကင်ကောင်းကျိုးရတဲ့ဒါနကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်ကိုကုသလံပြေကင်ကောင်းကျိုးရတဲ့ဒါနာရိဟုသောပန်းကုန်သီလရိဟုသောပန်းကုန်ဘာဝနာရိဟုသောပန်းကုန်ကိုဘုံများများစသလုံလုံလောက်လောက်တည်တည်တတ်တတ်ကတ္တဗာပီကုံး၍ဆင်ညာတိုက်လာပေတည်းတဲ့မြတ်စွာဘုရားအဲ့တော့နော်ဟောကြားထားတာအဲ့တော့ဓမ္မသီလပန်းကုန်လေးဆင်ညာထားတော့ ဘဲအရွယ်မျိုးဆိုတဲ့တင်းနေတယ်တဲ့ရှိတယ်တဲ့လှတယ်ဉာဏ်နဲ့တင်းတယ်တဲ့ဒီကျိုးရရသွားတာဟုတ်တယ်မလားဘယ်လောက်ကောင်းမလဲအဲတော့ဒါဒီတိတ်အရေးကြီးပါတယ်နော်ဒါဘုန်းကြီးတို့ကြီးတွေဆရာတော်ဘုရားကြီးကอืมပါတယ်သီလယနာငွေ့ကြံကြိုင်စွာတဲ့ဟုတ်တယ်မလားသီလအနံလေးကမွေးတယ်ကြိုင်တယ်တဲ့သီလယနာငွေ့ကြံကြိုင်စွာပါတယ်နော် သီလဆင်တိုင်းယူတိုင်းလှပါတဲ့သီလအဝတ္တန်စာကိုဆင်တာတိုင်းတာပေါ့ဟဲ့နော်မလားသီလဆင်တိုင်းယူတိုင်းလှပါတဲ့ရိုက်လှလို့ခုနပြောသလိုပေါ့သီလာရီဟူသောအဝတ်တန်းစာသင်ညာထားတာသီလာရီဟူသောပန်းကိုပန်းဆင်ထားတာသီလာရီဟူသောမိကယနံ့ကိုထုံမှန်းထားတာဒီလိုလုံးထုံမှန်းထားပုဂ္ဂိုလ်ကိုနတ်နဲ့တကွာတော့တလောကလုံးကကြည့်လို့ရှုလို့အားမရနိုင် နတ်ပြည်လောကရောက်တဲ့ပုဂ္ဂိုလ်တွေကောင်းအပ်သူတိလာတဲ့ပုဂ္ဂိုလ်တွေကတိလာပြည့်စုံတဲ့ပုဂ္ဂိုလ်တွေဟုတ်မလားသိကောင်းတာသိကောင်းတာတိလာဆင်တိုင်းယူတိုင်းလှပါတိလာစောက်ညမလားပယ်ရွာတဲ့တိလာနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကအပယ်မလားဘူးတဲ့သိကောင်းတာတိလာစောက်ညမလားပယ်ရွာမြတ်တိလာစိတ်ချကိုယ်ဝေရာတဲ့ဟုတ်မလားကဲအဲ့ဒါလေးဆိုပြီးတော့ဘုရားသိကြလားတိလယနာဝိကြံကြိုင်းစွာ ီလစင်တိုင်းယူတိုင်းလှပါသီလဆောင်ညာမလားပေရွာမြတ်သီလစိတ်ချကုဝေယသီလရဏမွေ့ပြကြိုင်စွာသီလစင်တိုင်းယူတိုင်းလှပါသီလဆောင်ညာမလားပေရွာ ယက်တိလာစိတ်ချကုဝေယသီလရဏမှုပြန်ကြိုင်စွာသီလစင်တိုင်းရှုလိုက်လှပါသီလဆောင်냐မလားပေရွာယက်တိလာစိတ်ချကုဝေယသီလစိတ်ချကုဝေယ င်းနေရတော့ပြောမယ်သူအများကြီးပါပဲကျန်ကများမှာမျိုးမျိုးပဲမြတ်စွာဘုရားကဒီမှာဟောကြားထားတာလေအဲတော့အဲ့ဒါကြီးစုံကြည့်အောင်လို့ကျန်ကနဲ့ကထုတ်ပြီးတော့ဟောမယ်ဆိုရင်တဝါတွေဟောလို့ကိုယ်မဟုတ်ဘူးဟုတ်လားနောက်တဝါတွေဆွဲဟောတယ်ကိုယ်မဟုတ်ဘူးဒါဘုန်းကြီးတို့ယောဂီတွေလောက်ဆိုရင်တော့နားတယ်လောက်ပါပြီနော်နားတယ်လောက်ပြီအဲတော့ဒီလားဟာဒီဘုရားဘာသာဝင်တာမဟုတ်ဘူးအခြားအခြားဘာသာဝင်တွေလည်းပဲလူသားကိုလူသားဆိုတော့လူသားပြီးပြီးသာနာသိထားပြီးတော့ ကျင့်သုံးရမယ်အကျင့်ပဲဆိုတာကောင်းသဘောပေါက်ရမှာဟုတ်မလားဘုရားကဒါမလုပ်နဲ့လို့ဟိုကြောင်ကျင်ခိုင်းလို့ကြောင်ကျင်ရတာမဟုတ်ဘူးလူသားလူသားလူသားပြည်ပြည်နေတတ်တဲ့ပုဂ္ဂိုလ်ဟုတ်မလားသာနာစိတ်ရှိတဲ့ပုဂ္ဂိုလ်တွေဟုတ်မလားတောက်ရမယ်တရားကြီးပဲဆိုတာကကောင်းသဘောပေါက်ရမှာဒါမှမဟုတ်နိစ္စတီလလို့ဆိုထားတယ်နိစ္စတီလအမြဲမပြတ်ဒါဖြစ်တော့ဒီမတော်မသင့်တဲ့ကိုယ်လုံးအပြုတ်မှုကရှောင်ကျင်တဲ့အလေးရှိနေရမှာတဲ့ ခောက်ပဆိုးလိုပဲဟုတ်မလားအဲဒါဥပမာပေးထားတယ်ဘိုးနဲ့မกินနိုင်တဲ့ပုဂ္ဂိုလ်ကြီးကပဆိုးမရှိဘဲလို့နေမလဲကြည့်မကောင်းရှုမကောင်းဟုတ်မလားအဲဒီလားမရှိရင်ကြည့်မကောင်းရှုမကောင်းအယုတ်ဆိုးတယ်ဟုတ်လားဟင်းဒီကောင်ကြည့်ရတာဟုတ်လားကဲကြရတယ်ဖြစ်တယ်မလားဂုံတင်းလည်းပဲညှို့မိသွားတယ်ကွာအဲတော့အဝတ်ဝယ်ထားလို့ရှိရင်အဝတ်ကမလှသည့်ကြောင်တော့မှသူ့မှာအယုတ်ဆိုးအကြည့်တန်တဲ့ဟာတွေဖုံးဖိထားတော့ကြည့်ကောင်းရှုကောင်းနဲ့ဟုတ်တယ်မလားอืมဒါလိုပဲဒီမှာ တခြားတခြားဟာဒီဘာမှမလုပ်နိုင်မယ်လို့မလှူနိုင်မယ်လို့ကိုကျင့်တီလာတွေပြည့်စုံနေလို့ရှိရဲ့တင့်တယ်တယ်တော်ပါပြီတယ်သူကဆင်းရဲမယ်လှူနိုင်မယ်လို့ကိုကျင့်တီလာတော့အဲပြည့်စုံအောင်ပေါ့လေသူကဏိတတ်ပါပြီတယ်ဆိုတာဂုံသတင်းကြီးလည်းကျွတ်တယ်နော်ဟုတ်လားနောက်ဘဝဆက်ဆက်တွေးကြည့်လို့ရှိရင်လည်းပဲအင်းမနာချမ်းသာတာဟုတ်လားကိုကိုကလည်းအပြစ်မတရားဘူးအတ္တနုပါဒဘေးကြီးကျင့်တယ်ဟုတ်လားမလားပညာရှိတော်ကောင်းတွေအကဲ့ရဲ့ကလည်းလွတ်တယ်ပြီးတော့လောကီ ဥပဒေကခွင့်ပြုတဲ့ဟာတွေသွားပြီးတော့လုပ်မယ်ဆိုလို့ဒီဘေးဒုက္ခရောက်တာဟုတ်တယ်မလားဘုန်းကြီးတို့ဖျားဖျားလက်တဲ့တော့ကာစပြီးတော့ပေါ့လေခါကြီးရဲ့ကြီးတွေမှာဆိုလို့ရှိမာကတသမယဆိုတာရှိသူများတဲ့မတရတာကြီးငါကြီးတွေမတရဆိုဥပဒေထုတ်ထားတယ်အဲ့ဒီခါမျိုးမှာသွားပြီးတော့ခိုးတတ်ရင်ဥပဒေနဲ့ရေးယူခံရတယ်ဟုတ်လားအခုတခါခိုးတတ်တာတွေပါလေရှိတယ်နဲ့တူတယ်ဟုတ်လားဟိုမွတ်စလင်အပွဲတွေပါလေကြားလို့ရှိရင်အစိုးရကပေးလိုက်တာကလိုင်ရှင်က တဌာနဆိုရင်တကောင်လောက်ပြီးလိုက်တာသူကနှစ်ကောင်သုံးကောင်တပ်ပလိုက်တာရှိသေးတယ်ဟုတ်တယ်မလားအရေးကြီးခါရတာလည်းရှိတယ်တော်လာတာအဲ့တော့သူများတွေတပ်ပြီးတော့မှသူတို့ကကုသိုလ်ယူကြတဲ့ပုဂ္ဂိုလ်ဟုတ်လားအဲ့ဒါတွေပဲအဲ့ဒီတော့တဲ့ဘုန်းကြီးတို့တူရောက်သွားတာသိက္ခာကောင်းတာဟုတ်လားသိက္ခာကောင်းတာနင်မို့ဆိုလို့ရှိရင်အင်းညမှာဟုတ်လားအင်းညမှာသိက္ခာကောင်းတာသိက္ခာကောင်းတာဟုတ်လားမလားသာနာစိတ်ရှိတဲ့ဘုရားဘာသာဝင် သမာဓိရဲ့အယူကြီးတဲ့ဘုရားဘာသာဝင်နဲ့မှာဖြစ်ရတာသိက္ခာကောင်းတာသိက္ခာကောင်းတာလူသားပြည်ပြီးဒီတရားတွေရှင်းသွင်းရတာနော်မနှကောင်းပါဘူးမှာအဲ့ဒါသီလာရိဟုသောစင်တန်းကသီလာရိဟုသောပန်းသီလာရိဟုသောယနဓာတွေကိုဝတ်ခြင်းပန့်စင်ပြီးတော့လိမ့်ကြံပြီးတော့ဟုတ်မလားနတ်နယ်ကွာတော့တလောကလုံးရဲ့အကြည့်ရှုခံအဲမရောက်ရနိုင်တဲ့အနေမျိုးရောက်တဲ့ဒီကျူစာပွားများအထောက်နိုင်ကြပါစေ